ကျေးဇူးရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးဟောကြားတော်မူသော ပါရမီ၁၀ပါးဉာဏ်ရင့်တန်အောင်ဟူသောတရားတော်ဒီကဲ့သို့အပါဘုရားဥထေထား၍တရားငါမိဘဘုရားသမားတို့အားယောဒီညာတို့လက်ဆုံးမိုး၍ဒီကိုပူသောကုမြောမန်လျှော့ကတော့ကြရပฏิပနာမကုလကံပြေနာတိ အစမထင်ကြသောတန်တမမယနေ့ကာလတို့တိုင်အောင်အတွင်၌မပြေမားခြင်းမပြေမားတိုက်သောဤအနန္တငါးပါးတို့၏အပေါ်၌ပြေမားကျွလုံးတဲ့မိကြသောကာယကိုကျွေးဝစီကိုကျွေးမနောကိုကျွေးပေါင်းမှဤဤခုလိုမှုကိုခံရပြီတာဖြစ်၍မိမိတို့ကိုယ်တိုင်ယခုလိုမတရားဖို့တရားကျင့်ကြံကြိုးစားပွားများကြရာ၌ မေတ္တာဘုဒ္ဓဘဝမှာလုံမြောက်ကြပြီလေအပါဘုရားရှင်သာသနာတွင်၌လူဘဝနှင့်ကြုံကြိုက်သည့်အခါမှာသာခြင်းရကြံရပြူရာအာထုကြရတဲ့သစ္စာလေးပါးနဲ့တကွမဲလေးပါးပူလေးပါးတို့ကိုသိအောင်မြင်အောင်ကျင့်ဆောင်ကြိုးစားပွားများနိုင်ကြမယ်အပါဘုရားရှင်ဤပါတော်အစ်စ် ကလေးတော်အစ်စ်များဖြစ်ကြပါစေအဟံဗန္တိကရဏနာတဟယေသင်္ဃဗမ္မာနာကတံ တုရမနိသသီလံသမ္မာယာသာမိနုက္ခာကတဝါသီလံဒေသာဒီပန္တိဒုတိယံပိဟံပန္တိကရဏိနာသဟာနိသင်္ကသံပါဏကတံကရုရမနိသသီလံသမ္မာယာသာမိနုက္ခာကတဝါ นิพานดีทานิธานดีนาติยามปีธรรมพานดีนิตรณีนาตหานิเสนาสัมปานากตังจรุธรรมนิสาตีลาธรรมายาสามีโลกหังกัตวาทิลานดีทานิพานดียะมหาวรามิ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 ဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဘုရားတရဏံကိသာမိသံဃံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိ တာတိယံပိဗုဒ္ဓံပရဏံဂိသာမိတာတိယံပိဓမ္မံပရဏံဂိသာမိတာတိယံပိသံဃံပရဏံဂိသာမိတာတိယံပိဗုဒ္ဓံပရဏံဂိသာမိတာတိယံပိဓမ္မံပရဏံဂိသာမိတာတိယံပိသံဃံပရဏံဂိသာမိတေတရဏကမနာမဟာပတိဘူနာ ပါဏာတိဘာတာဝေရမဏိသိက္ခာပဒံသမာရိယာမိပါဏာတိဘာတာဝေရမဏိသိက္ခာပဒံသမာရိယာမိအာဒိနာဌာနာဝေရမဏိသိက္ခာပဒံသမာရိယာမိအာဒိနာဌာနာဝေရမဏိသိက္ခာပဒံသမာရိယာမိကာမေတုမိသာသာရာဝေရမဏိသိက္ခာပဒံသမာရိယာမိကာမေတုမိသာသာရာဝေရမဏိသိက္ခာပဒံသမာရိယာမိမုသာဝါရာဝေရမဏိသိက္ခာပဒံသမာရိယာမိမုသာဝါရာဝေရမဏိသိက္ခာပဒံသမာရိယာမိ ရာမေရယမေသာပမာထဌာနာဝေရာမဏိသိက္ခာပရံသမာရိယာမိဣဒာမေပုညာဣဒာမေပုညာမေဃဖလာမေဃဖလာညာနာတာညာနာတာသေယောသေယောဟောတုဟောတုမေမေတရားတပည့်တော်တရားတပည့်တော်တရားတပည့်တော်မာဤတရားတပည့်တော်မာဤဣဒံပုညာဣဒံပုညာ ခုတခုပေါက်တရားသောပေါက်တရားသောရဏဂုံရဏဂုံသုံးပါးနှင့်သုံးပါးနှင့်အာဘာသောအာဘာသောသီလကုသိုလ်သည်သီလကုသိုလ်သည်မေတ္တာဖလားမေတ္တာဖလားညာနာတာညာနာတာမေညာမေညာပူညာအာပူညာသစ္စယောသစ္စယောဤသူပြုတတ်သောသစ္စယောအကြောင်းအထောက်ပံ့သည်အကြောင်းအထောက်ပံ့သည်ဟောတုဟောတုဖြစ်ပါစေတာဖြစ်ပါစေတာ တေတရဏေနတရဏဂုံ၃ပါးနဲ့တဟတကွာပြင်စင်ကဗမ္မာနာကတံအင်္ဂါ၅ပါးနှင့်ပြည့်စုံသောဂရုရမနေသတိနံလေးများထား၍ဖောက်တည်အားသောခါဝကထိုးကဲတို့မြဲအားသောကျင့်ဝတ်သိက္ခာဘုဒ္ဓမြတ်ကိုပါရုခံကတော်ကောင်းစွာခံယူဖောက်တည်ကြပြီး၍ဓမ္မတရဏဂုံ၃ပါးနှင့်တကွ၅ပါးသောကျင့်ဝတ်သိက္ခာဘုဒ္ဓမြတ်ကိုအပမာဒေန နမိတ်မလျော့မပေါ့မသာတော့တတိတရားဖြင့်တံပါရိထမညှိုးမချောက်မကျိုးမပေါက်မပြောက်ကြရအောင်ကောင်းစွာဖောက်ပြီးစောင့်ထိတ်နိုင်ရပါဘူးတို့မနေ့ကတော့ဖြင့်ပါရမီ7ပါးရဲ့အစဖြစ်တဲ့ဒါနပါရမီကိုအခြေခံထား၍ အင်းဟောခဲ့ပြောခဲ့ကြပြီအဲ့တော့ဒီပါရမီတွေကိုဘာကြောင့်ဖြည့်ခြင်းရတယ်နိဗ္ဗာန်ကိုသွားလို့တဲ့ဖရာသားတော်သမီးတော်များဟာငါကောင်အနေဖြင့်၎င်းငါဥစ္စာအနေဖြင့်၎င်းတဏှာဒိဋ္ဌိတို့ဖြင့်မဆွဲလမ်းမကန့်ညှိမူ၍ခန္ဓာ၅ပါး ယုံနာနှစ်ပါးတို့ရဲ့ဖြစ်ပျက်မှုအပေါ်မှာသာရှုမှတ်သင်ခြင်း၍ကြည်ကြံကြိုးစားပွားများမှသာနိဗ္ဗာန်ဆိုတဲ့တဏှာကင်းရာကိုရောက်နိုင်မယ်။သူကလို့နိဗ္ဗာန်ဆိုတဲ့တဏှာကင်းရာကိုရောက်ဖို့ရာအတွက်ငါးကောင်းလို့ခေါ်တဲ့အတ္တဒိဋ္ဌိကို၎င်းအဲ့ဒီအတ္တဒိဋ္ဌိကိုအမိတွဲရဖြစ်တဲ့ငါဥစ္စာဟိုဟို၍ ဖြစ်နေတဲ့တဏှာကို၎င်းဒီအကြောင်းတရားနှစ်ပါးကိုစရမယ်ပါရမီဖြည့်ကျင့်တယ်ဆိုတာမလိုချင်တဲ့ညာလေးရင့်တန်လာအောင်ဒီမလိုချင်တဲ့ညာလေးရင့်တန်အောင်ဖြည့်ကျင့်တာကိုပါရမီလို့ဆိုလိုတယ်အဲပါဠိလိုပါရမီဗမာလိုတော့ဖြင့်တစ်ဖက်ကန်းကိုရောက်အောင်ပေါ့ရောက်အောင်ပွားနိုင်တဲ့တတ္တိလေးကိုပါရမီလို့ခေါ်တယ်အဲဒီတတ္တိဓုနဲ့ပြည့်စုံတဲ့ညာလေးပေါ့လေအဲ့ဒါကိုပါရမီညာပေါ့အဲ့တော့မလိုချင်တဲ့ညာလေးရင့်တန်အောင် အင်းဖြစ်တင်တာဘာကြောင့်ဖြစ်ခြင်းရတယ်လူချင်းစိတ်ကြောင့်ကိုကိုကိုတတ်မဲ့တဲ့တဏှာကြောင့်ငါကောင်ဆိုတဲ့ဒိဋ္ဌိပေါ်တာတဏှာခြေခံရတဲ့ဒိဋ္ဌိပေါ်တာမဟုတ်လားဟင်ဒီငါကောင်ဆိုတဲ့အတ္တဒိဋ္ဌိအခြေခံမှတဏှာလူချင်းတဲ့တဏှာထပ်ပေါ်တာထင်တယ်ဟင်အဲ့တော့ဒိဋ္ဌိနဲ့တဏှာဟာသူဟာတူးနဲ့တူးတခါလဲပါတော့အဲဟိုဘက်ဟိုကံပေဒီဘက်ကံပေနဲ့သူအပေးယူလုပ်ပြီးတော့ဒါသွားနေကြတာထင်တယ်ဟင်ဟုတ်ကလားဟင်မိမိကိုယ်ကိုချစ်မြတ်လို့တဲ့ ရှင်းဥစွာဘဝရကြတယ်ဘဝနိကနိကလောဘသောခုနှစ်ကျင်းဆိုတဲ့တဏှာကစရတာမလားဟင်ဒီတဏှာနဲ့စပြီးတော့ခြေတည်ခဲ့တဲ့အတွက်အဲ့ဒီကြမှာဒီမှာဘဝကြီးကိုလိုချင်မှုတောင်ရလာတဲ့ငါကောင်ဆိုတဲ့အတ္တဒိဋ္ဌိပေါ်လာတယ်ဟင်ငါကောင်ဆိုတာလေကိုကိုကိုလိုချင်လို့မဟုတ်လားဟင်တဏှာကိုခြေခံပြီးငါကောင်ပေါ်လာမဟုတ်လားဒီငါကောင်ကြီးပေါ်လာတော့ဒီငါကောင်ကြီးအဲသူရှိနေတဲ့အသက်ကလေးကို အင်းမွေးသားကနေပြီးမသေးခင်အတွင်းမှာအင်းသူလိုချင်တာလေးစားရအောင်ဆိုရှာတဲ့ဖွေတဲ့ကာလကြမှာငါကောင်ခြေပြုတ်တခါလိုချင်တဲ့တဏှာဆက်ပေါ်လာတယ်ဟင်ဟင်တဏှာခြေပြုတ်ဒိဋ္ဌိပေါ်တယ်ဒိဋ္ဌိကခြေပြုတ်တခါတဏှာထပ်ပေါ်ပြန်တယ်ဟင်ဟင်ငါကောင်ဆိုတဲ့ဒိဋ္ဌိနဲ့ဒီတဏှာနဲ့ကသူတို့အဲ့တိုင်းတဦးနဲ့တဦးအပေးယူလုပ်ပြီးသွားနေတာနော်အင်းဒီနှစ်ခုရှိနေလို့ရှိရင်တော့ဖြင့်ဘယ်လိုလုပ်နေပါဝင်နိုင်မလို့ဟုတ်ကလားအဲ့တော့ရှင်းဥစွာဒီဘဝကိုလိုချင်တယ်ဆိုတဲ့ဘဝတဏှာကိုအကြောင်းပြုပြီးဒီဘဝရလာလား ဒီဘဝရတဲ့အတွက်တခါဒီဘဝလူဘဝရလိုက်လူဘဝနဲ့ထိုက်တိုင်းနဲ့အာယုံ၅ပါးပေါ်တတ်မှတ်မှုတဏှာထပေါ်တယ်အဲ့တော့တဏှာစတဲ့တဏှာဆုံးတယ်သူနှစ်ခုအဓိကဖြစ်တဲ့အတွက်တို့အသားရမှာဒီတဏှာအသားရဟဲ့အဲ့တော့နိဗ္ဗာန်ကိုသွားခြင်းတဲ့ပုဂ္ဂိုလ်ဒီတဏှာကုံမှနိဗ္ဗာန်သွားလို့ရမှာမဟုတ်လားဟဲ့နိဗ္ဗာန်ဆိုတာတဏှာကုံရာကိုပြောတာမဟုတ်လားဟဲ့ဟုတ်ကလားအေးအဲ့တော့တဏှာကုံရာသွားခြင်းရင်တဏှာကုံအောင်ကျိုးသွားရမှာဟဲ့ဟုတ်ကလားဟဲ့မလိုချင်တဲ့နေရာရောက်အောင်သွားဖို့ရမလိုချင်အောင်ကျင့်ရမယ်ဟဲ့ အဲ့အဲ့မလိုခြင်းအောင်ကျင့်လို့မလိုခြင်းတဲ့ညာလေးရင့်တန်တာဒီကလေးပါရမီညာရင့်တန်တယ်လို့ခေါ်တာဟုတ်လားဟင်ငါကောင်းတဲ့အဲငါဥစ္စာအဲ့ဒီငါကောင်းတဲ့ငါဥစ္စာနှစ်ခုထဲမှာအရေးကြီးတာကတဏှာပြီးအရင်ခံရတဏှာပြီးပြန်ပြီးနောက်ကပြန်ပိတ်ထားတဲ့အတွက်တဏှာကိုကျွတ်တို့တာရမှာဒီတဏှာကင်းရင်ငါကောင်းစွာရှိဦးမလားရှိဘူးနော်ဒီတဏှာတာရမှာအဲ့တော့ဒီလူတဲ့နေရာမှာဒီတဏှာတတ်ဖို့ရာအတွက် ဘာဖြစ်လို့ဒီဒါနပါရမီကိုရှင်းဥစွာပြုရတယ်လဲစဉ်းစားဗျာဒီပစ္စည်းတွေအချွေရာနေတက်မဲ့အချွေရာနေရထောက်ပင့်ကြောင့်အဲကိုကိုကအတ္တဒိဋ္ဌိ၅កောင်း၅កောင်းသွားမာနဘာမလာဘူးလားဟင်ဒီဒီဒီခြာခြာနေရထောက်ပံ့အောင်မဖြစ်နိုင်ဘူးလားဟင်အတိုက်ဒီကားတွေစာရဖြင့်ရွှေတွေမွေးတွေဒီတက်မဲ့ပစ္စည်းတွေမရှိဘူးလားဟင်သူတို့အကြောင်းပြုပြီးဒီမာနတက်လာတာထင်တယ်ဟုတ်တယ်နော်တကယ်၍တော့ဒီပစ္စည်းတွေမရှိခဲ့လို့ရှင်တက်ပါမလား မတက်ဘူးအဲ့တော့ဒီနေရာမှာဒီပစ္စည်းတွေဒီငါပစ္စည်းဟုတ်မဟုတ်ဟဲ့ဒီငါဆွဲပြုတ်အောင်လို့ဒီဒါနပါရင်ကိုရှိဦးစွာလူလားဟုတ်ကလားပစ္စည်းကိုသွန့်ပစ်ဖို့လူတာမဟုတ်ပါဘူးငါဆွဲပြုတ်အောင်ကြိုးစားနေတာဟဲ့ပစ္စည်းကတော့ကိုယ်ကြံလုပ်ပါမယ်လုပ်ပါဘူးဒီမှာငါပစ္စည်းဆိုတဲ့ဆိုရကိုယ်ကြံလုပ်တာပြန်တယ်ဟုတ်ကလားဒီငါဆွဲပြုတ်အောင်ငါပစ္စည်းဟုတ်မဟုတ်သိကျင်တယ်ဟုတ်ကလားအဲ့တော့ငါပစ္စည်းဆိုတာဘယ်ဟာလဲဒါကိုသိကျင်တဲ့အတွက် ရှေးဥစွာအင်းဒါနပါရမီကိုစားပြီးဖြည့်ကျင်ရတယ်ဒီဒီသီးတွေပေါ်မှာလိုချင်တဲ့စိတ်မရှိမှအင်းတက်မဲ့ဖြစ်တဲ့မိမိအခြားညာနေပေါ်အဲလိုချင်တဲ့စိတ်ငါပစ္စည်းမဟုတ်ဘူးသူ့ကြောင့်ကျိုးဆက်ဆက်ဆက်လို့ဝင်လာတဲ့ပစ္စည်းပြက်စီးတော့လေသူအကြောင်းကျိုးမခိုင်လုံလို့ပြက်စီးတာပဲဆိုတော့အဝင်မှာလဲအဲမตายရဘူးအထွက်မှာလဲမတုံလို့ဘူးလေအဲ့လိုမတုံလို့တဲ့ညာလေးချင်းတန်လာအောင်လို့ဒီဒါနကိုရှေးဥစွာပြုနေတာ ငါပစ္စည်းဟုတ်မဟုတ်ဘူးစမ်းသပ်ကြည့်နေတာနော်ဟုတ်ကလားဗျဟင်ဟုတ်ကလားဗျဒါကြောင့်ဒီဒါနပါရမီကိုရှင်းဥစွာပြုတာနော်ဒါကျွတ်တူမှမဟုတ်ဘူးအဖန်ဖျားရှင်ကိုတော်တိုင်းပင်လျင်ဒါနကိုအခြေခံပြီးတော့မှတဆင်းတဆင်းဒီပါရမီတွေကိုဖြည့်ကျင့်ရတဲ့အတွက်ဒီပါရမီ၁၀ပါးကိုဟောတဲ့နေရာလဲသူကိုယ်တိုင်ဒီလိုဖြည့်ကျင့်ပြီးတဲ့ကာလကြမှာကိုဝိနည်းကိုလည်းသူဖြည့်ကျင့်တဲ့အတိုင်း၁နှစ်၃လေးထိုးပြီးတော့ပါရမီ၁၀ချက်ကိုဟောခဲ့တယ်ဟုတ်ကလားဟင် ဟုတ်ကလားအဲ့တော့ဒီပစ္စည်းတွေပေါ်မှာဆွန့်လို့တဲ့နေရာတို့ခုနပြောတဲ့ညံလေးပါပြီးဆွန့်လို့ရမနော်ဟုတ်ကလားမိမိပစ္စည်းကိုဆွန့်လို့တဲ့ကာလာတိုင်းကာလာတိုင်းညံလေးရှင်းရမယ်တို့စာကတော့ဖြင့်အနိစ္စဒုက္ခအနတ္တသင်ရင်ပြီးသူပါလို့ဆိုတာပါပဲသို့တော့အနိစ္စဒုက္ခအနတ္တမြင်မှုခဲရင်လာပါတယ်ပါရမီညာမရင်တန်သေးတဲ့ပုဂ္ဂိုလ်လေအဲ့တော့မိမိပိုင်တဲ့ပစ္စည်းကိုမိမိလက်ကလွတ်တိုင်းလွတ်တိုင်းငါပစ္စည်းမဟုတ်တော့ဘူးငါပစ္စည်းမဟုတ်တော့ဘူး ဒီတတိလေးပါပါသေးဒီညာလေးပါပါသေးဟင်ဒီတတိလေးပါတယ်ဒီနောက်ကညာလိုက်လာလိမ့်မယ်ထင်တယ်ဟင်လိုက်မလာဘူးလားအင်းလိုက်လာအောင်လို့ဒီညာလေးအတိလေးဝင်လာအောင်ဒီတို့ကလို့သာဘာဘူးပေးပေးမိမိပိုင်တယ်လို့ထင်တဲ့တက်မဲ့ပစ္စည်းတွေအရာဝတ္ထုတွေပေးတိုင်းပေးတိုင်းငါပစ္စည်းမဟုတ်တော့ဘူးဒီတတိလေးနဲ့နှိုးတော်ပြီးပေးလိုက်လို့ရှင်ကြာတော့ကိုကိုကိုမေးလာလိုက်မယ်ငါပစ္စည်းမဟုတ်ဘသူပစ္စည်းလဲလို့ဟင်ဟင်သူများကမေးမှာမဟုတ်ဘူးကိုကိုကိုမေးမှာဟင် သူများမေးရင်တော့ဖြေချင်မှဖြေရမှာလေဟင်ကိုကိုကိုမေးတော့မဖြေလို့ဖြစ်ပါမလားဖြစ်တော့ဘူးကိုကိုကိုမေးလာတော့ဖြေရတော့မယ်ငါပြည်စီမဟုတ်ဘသူပြည်စီတော့ဟင်မေးတဲ့ကာလကြမှာပြည်စီတစ်ခုကိုတက်မဲ့ပြည်စီတစ်ခုမိမိလက်ထက်ဝင်လာတဲ့ပြည်စီတစ်ခုလိုက်ဖြစ်ပါငါပြည်စီပဲမှာတော့ဟင်ဟင်ဟုတ်ကလားဥပမာမဲ့တထိုးတစ်ထဲဆိုတော့အဲယူအခုလက်ထက်ကတော့ငါပစ္စည်းမပြောဘူးလားငါပစ္စည်းပြောရအောင်အဲ့ဒီပသိုးလို့ခေါ်တဲ့ပညာပေါ်မှာရှိနေတဲ့ဝါငါလုတ်ခါလား သိကြည့်ဟမ်အဲ့ဒီဝါကိုတစ်ဖြစ်လဲတဲ့ချီငါလောက်ထားလားဟမ်ဒီချီတစ်ဖြစ်လဲဖြစ်တဲ့ရက်တဲ့ခုနကဆယ်ကိုငါလောက်ထားလားဟမ်အဲဒီရက်ထားတဲ့ထဲကနေပြီးအယောင်ဆိုးတော့ဒီအယောင်ကိုငါဆိုးတာလားဒီဖေးကငါဖော်တာလားဟမ်ဒီကနေပြီးတော့ရက်လုပ်လိုက်ပြီးရက်လုပ်တော့ဒီဟာငါရက်လုပ်ထားလားဟမ်ငါချုပ်ထားလားဟမ်ဘယ်မလို့ငါလုပ်ထားဒါရင်းမြင်အောင်ဖေးဖေးပို့ရလေငါပြည်စီမဟုတ်တော့ဘူးဆိုတော့ဒီညာလေးအခြေပြုပြီးတော့နောက်ပိုင်းအတိတ်ကိုလည်းပြန်စဉ်းစားနိုင်တယ်ဟမ်ဟုတ်ကလား ဟင်အဲ့တော့ငါပစ္စည်းဆိုတာမဟုတ်ဘူးဆိုတာအဲ့ဒီနေရာမှာထင်ရှားသွားလိမ့်မယ်ဟုတ်ပါမလားသူများအများပိုင်းပစ္စည်းမဟုတ်လားတူတဲ့ပိုင်းပစ္စည်းပါအများပိုင်းပစ္စည်းနော်ဟုတ်ကလားဝါတောင်သူကဝါပိုင်လိမ့်မယ်ဟင်ခြီလို့တဲ့သူကခြီပိုင်လိမ့်မယ်ဟုတ်ကလားဗျဟင်ပိတ်လို့တဲ့သူကပိတ်ပိုင်လိမ့်မယ်ဟုတ်ကလားအများပိုင်းပစ္စည်းပဲငါပစ္စည်းပဲမှာတော့ဟင်အဲ့ဒါလေးကိုငါပစ္စည်းလို့ပြောနိုင်ငါပစ္စည်းဟုတ်လားဟုတ်တော့ဘူးနော် မဟုတ်တော့တော့သိကြနေပြီတို့တော့ငါပြည်ပြည်ဆိုတာရောက်ပါဆွဲကင်းပါရလားမကင်းဘူးအဲ့တော့မှတို့မေးရမှာငါပြည်ပြည်ဆိုတာဘယ်မှာတော့ဆိုတာဒုတိယမေကွန်မေးလာလိမ့်မယ်ဟင်ဟင်အဲ့ဒီကြမှာစဉ်းစားကြည့်တော့ငါလက်ထဲရောက်တုံးသေးသေးလေးဟင်ငါပြည်ပြည်ဆိုတာဘယ်မှာတော့ငါလက်ထဲရောက်တုံးသေးသေးလေးဆိုင်ပေါ်မှာနေတော့ငါငါပြည်ပြည်လားဟင်အဲအဲ့ဒီအထဲကိုပဲတခါတပါးသူပေးလိုက်တဲ့ကာလမိမိလက်ကလွတ်သွားတဲ့ကာလငါပြည်သီလား ငါပစ္စည်းပဲမှာတော့လက်ထဲရောက်တုံးသေးသေးလေးခိတ္တခဏလေးဟုတ်လားဒီတိုင်းမဟုတ်လားဟင်ဟုတ်ကောဟုတ်ကဲ့လားတခါယူခုလုံးနေတာနဲ့ပြန်အတွက်ဒါနပါရမီကိုဖြည့်ကျင်းတဲ့နေရာလေးဟုတ်ကလားငါပစ္စည်းကအသိခိုင်းနေတာဒီညာဝင်အောင်လို့အဲ့ဒီမှာမှမလို့ခြင်းတဲ့ညာပေါ်မှာကိုဟုတ်ကလားဒါမှပါရမီတက်ရမှာကိုဒါနကနေပြီဟုတ်ကလားဟင်ဒါနချိခိုင်းပြီးပါရမီတက်ဖို့ရအတွက်တတူးနေတာဟုတ်ကလားဟင်အဲ့လိုလုပ်လိုက်ပြီ အဲ့တော့တခါမေးလေဦးမယ်ငါပီစီဆိုတာငါလက်ထဲရောက်တုံးသေးသေးလေးဆိုတာမှန်ပြီဘာဖြစ်လို့ငါပီစီလို့ပြောရတာတော့ဟမ်အဲ့ဒီကြမှာငါလိုချင်လို့ဆိုတဲ့တဏှာကိုတော့ပေါ်လာနေတယ်အဲ့ဒီကြရင်တော့ဟမ်လိုချင်လို့ထင်တယ်သူ့ဟာသူဆိုင်မော်နေတဲ့ပီစီငါနဲ့ဘာဆိုင်လို့သွားလိုချင်တော့ကိုကနေပြီးအောက်ကြနောက်ကြခံပြီးအဲ့ဒီမှာသူတောင်းတဲ့ဈေးပေးတော့ယူလာကြရတာဖြစ်နေဟမ် အဲ့တော့အဲ့ဒီအထည်ယူလာခဲ့တုန်းကတည်းကတခိုင်းတို့အထည်ယူခဲ့တာလားလောဘကိုငွေနဲ့ဝယ်ယူလာခဲ့သလားဟင်အဲဒါကငွေနဲ့ဝယ်ယူလာတာထင်တယ်အဲ့ဒီကတည်းကငါပြည်သည်ငါပြည်သည်ဆိုတာဒါလူချင်းလို့ဖြစ်တဲ့ဟာမဟုတ်လားဟင်ဟင်ငါပြည်သည်ဆိုတဲ့အစွဲလမ်းအတ္တဒိဋ္ဌိဟောဒီတဏှာအခြေခံပြီးတော့ဒီမှာအတ္တဒိဋ္ဌိပေါ်လာတာထင်တယ်ဟင်ဒီပြည်သည်ကိုလူချင်းနဲ့တဏှာကြောင့်ဒီမှာအတ္တဒိဋ္ဌိထပ်ပေါ်ပြန်ပြီးငါပြည်သည်တဲ့ဟင်ဟုတ်ကလားတဏှာနဲ့ဒိဋ္ဌိဟာဘေးယူသွားနေတယ်နော်ငါပြည်သည်ငါပြည်သည်ဆိုတာဘယ်သူတို့ငါလူချင်းလို့ ဟင်အဲ့ဒီမှာတဏှာတရားခံကိုငုတ်တုတ်ပေါ်အောင်လို့ဒီဒါနကိုပြုနေတာဟုတ်ကလားဟင်အဲ့ဒီမှာတဏှာလဲကားမှုအဲ့တော့ငါပစ္စည်းလို့လက်ခံလိုက်တဲ့အချိန်ကစပြီးတို့တကားညာဒီပစ္စည်းအပေါ်မှာအဲသိချရရလားဟင်ဒီပစ္စည်းပေါ်မှာတရားဖို့ချစ်လို့ရှင်တော့ကတာတော့တရားဖို့ပါဟင်ဟုတ်ပါမလားအေးတော့ကတရားဖို့နော်ဟင်သူတို့เนี่ยအဲဒီလောဘနဲ့ဒေါသဆိုတာလဲဥထံပယ်တာထင်တယ် ဟင်ဟင်ဒီဘက်ကတရားဖို့ရှင်ဟိုဘက်ကလည်းအဲတရားဖို့လိုက်ပါပဲဒုံမို့တို့တစ္ဆာနဲ့ပြောရင်တော့သမုဒိယနဲ့ဒုက္ခပေါ့ဗျာဟင်ဟုတ်ကလားဥဒံပေတံပဲသူတို့ကလည်းဟင်ဒါလုံးကတော့အကြောင်းတရားနှစ်ပါးပဲမဟုတ်လားတဏှာတော့ကတော့ကလိုက်ဦးမယ်ဟင်လိုက်မှာနော်အဲ့တော့တို့တခါကြီးကအဲ့ဒီနေရာထပ်သေးဘာဖြစ်လို့ငါဒီလိုစိုးရင်ရတယ်လဲဟင်ဒီစိုးရင်တဲ့တော့ကဘာကြောင့်စိုးရင်ရတယ်လဲမေးကြည့်ထိုင်ပေါ်နေတော့ငါတို့တခါဓမ္မများစိုးရင်သလားဟင် ဟမ်ဆိုရမှာပါပြလို့တော့ကိုကမဟုတ်သေးလို့လုံးဝမလို့ခြင်းလားမလို့ခြင်းတဲ့အတွက်ငါပစ္စည်းလို့ဆွဲခေါ်ရှိသလားမရှိပါဘူးဟမ်မလို့ခြင်းတဲ့အတွက်နော်တဏှာမရှိတဲ့အတွက်အတ္တဒိဋ္ဌိပါသလားတဏှာနဲ့အတ္တဒိဋ္ဌိမပါတဲ့အတွက်ထိုင်မောသူဟာသူနေတာကြွဲ့သားသားဟမ်ဘူဟာတောက်တောက်တောကရှိသလားရှိဘူးနော်ဟမ်ခုခုလက်ထဲရောက်လာတော့ကြည်သာငါပြည်ပြီဆိုတဲ့အတ္တဒိဋ္ဌိအခြေခံတဲ့အတွက်ဒီမှာလိုချင်တဲ့တဏှာအခြေခံတဲ့အတွက်အတ္တဒိဋ္ဌိဝင်လာပြီဝင်လာတဲ့အတွက်ဒီနေရာမှာတော့တောကပါလာပြီထင်တယ် ဟင်အေသူတို့ကိုရိမ့်မိအောင်လို့ဒီဒါနပြုနေတာဟုတ်ကလားအဲ့တော့ဒီပစ္စည်းကိုငါပစ္စည်းဟုတ်မဟုတ်ဆိုပြီးတော့တခါတော့တပားသူကိုလွတ်လွတ်ဆုံးကျဲလိုက်ပြီဟင်ဟုတ်ကလားတပားသူကိုလွတ်လွတ်ဆုံးကျဲတဲ့အခါကာလကျတော့ဒီပစ္စည်းပေါ်မှာလိုချင်လို့ဆုံးလို့လိုက်တာလားမလိုချင်လို့ဆုံးလို့လိုက်တာလားမလိုချင်လို့လိုချင်ရင်ဆုံးလို့ပါမလားဒီမှာမလိုချင်လို့ဆုံးလို့တဲ့နေရာပစ္စည်းကတော့မလိုချင်လို့ဆုံးလိုက်တာညာလေးလည်းမလိုချင်တဲ့ညာဝင်ရမယ် ဟင်ရုံတော့ကညံလိုက်ရမယ်ဟုတ်ကလားဟင်ဟုတ်လားဗျာသွန်းလုံးလိုက်တဲ့ကာလကြဟောကိုယ့်လက်ထက်ကရောက်သွားတာနဲ့လွတ်သွားတာနဲ့တပြိုင်နက်တည်းငါပြည်စီမဟုတ်တော့ဘူးဆိုတာတွေကတော့ပေါ်လာလိမ့်မယ်ထင်တယ်အတ္တဒိဋ္ဌိကင်းသွားမယ်ထင်တယ်အတ္တဒိဋ္ဌိကင်းလို့ချင်းတဏှာမရှိတဲ့တော့ဒီမှာအတ္တဒိဋ္ဌိကင်းသွားပြီဟင်အတ္တဒိဋ္ဌိကင်းသွားတဲ့အတွက်ဟောတောကရှိသေးလားဗျာဟင်အဲသူအဲဘယ်နာနာထားပါလိမ့်မလဲ။ဘာလို့သူများများယူသွားလိမ့်မလား။အဲပို့ဟန်များတောက်လိမ့်မလားနဲ့သူများလက်ထဲရောက်တဲ့ပြည်စီများသွားဆိုရည်သေးလား။ ဝင်တော့ဘူးလေဟင်ဒါမြင်အောင်လို့ဒါနာပြုတာနော်ဟင်အလူလူတာဘာလို့အလူတော့လောဘမကြည့်အောင်တင်တယ်လောဘမကြည့်အောင်အလူလူတာအလူတော့လောဘမကြည့်လေနဲ့နော်ဟုတ်ကလားဟင်လူကလေးကလောဘမကြီးအောင်လူတာအလူလောဘမကြီးနဲ့ဟုတ်ကလားဒီလိုနဲ့လောက်တော့အဲဒီစီလေးအင်းဒီခုနကဒါနကိုအခြေခံပြီးဒီနေရာမှာစိတ်ဓာမရညာပါလာလိမ့်မယ်ဟင်ငါပစ္စည်းဆိုတာငါပိုင်လုံးသေးသေးဟုတ်ကလားခဏနဲ့ဒိဋ္ဌိဟင် ဒီလိုဆိုလို့ရှိရင်သားလေးတယောက်ဟောဟင်ငါပြည်ဒီငါသားငါသားဆိုတာငါလက်ထဲရောက်တုံးသေးပဲထင်တယ်မှန်ပါပါဟင်သမီးလေးတယောက်ဟောကြံတဲ့ပြည်သေးတွေဟောတက်ရှိတွေတက်မဲတွေအားလုံးဟောအဲ့ဒီကြောင်ညာသွားမြင်ရမှာဒါမှလောကရာနဲ့တွေ့မတုံ့နှုတ်မှာဟုတ်ငါငါသားဆိုတဲ့အတ္တဒိဋ္ဌိဟုတ်ကလားဟင်ငါဆိုတဲ့အတ္တဒိဋ္ဌိငါသားဆိုတဲ့တဏ္ဍမဝင်အောင်လေဟုတ်ကလား ဓမ္မဒီသားသမီးတွေနဲ့ကိုကခွဲရင်လည်းခွဲသွားရလိမ့်မယ်သူကခွဲရင်လည်းခွဲသွားမယ်သေခွဲလည်းဖြစ်နိုင်တယ်ကျင်ခွဲလည်းဖြစ်နိုင်တယ်အဲ့ဒီချိန်မှာဒီမလိုချင်တဲ့ညာလေးမတုံ့နှုတ်ပါဘူးဟုတ်ကဲ့ဒါကြောင့်မို့ဒီဒါနာကိုရှင်းဥစွာတက်မဲ့ကိုအရင်လောက်ရတာနော်ဟင်အပြင်ကဆွဲသွားကိုအရင်ဖယ်ရတာဟင်ဒီလိုဖယ်လိုက်ရောအဲ့ကြတော့အင်းမြင်းလာလိုက်မယ်အင်းပစ္စည်းလေးတစ်ခုထုံချုံသွားလို့ရှင်လေဟိုးလူပြည့်ကုံတောင်ကုံလေးတာဟင်ဒီလိုကမတွေ့ဘူးလားဟင်လူကုံတောင်ကုံလေးတာပဲ ဟုတ်ကလားအဲ့တော့ပစ္စည်းလေးတစ်ခုအဲဖုံးရှုံသွားလဲတုံလုံးသေးလားတုံလုံးတော့ဘူးနော်ဟင်ဟုတ်ကလားဗျာပစ္စည်းလေးတစ်ခုကိုရဗျာရှိတာလေးကဟိုမဝင်လို့ရှိရင်ဟောဝင်နေသေးလားမနေတော့ဟိုကိုလက်ထဲရောက်လဲကိုမှာပါပဲကွာအသားပြည့်လဲဂုံနာပေးပြည့်လဲဂုံနာပဲဆိုတုံလုံးတော့ဟုတ်ကလားဟင်တို့တော့ကိုအသားအသွေးကိုလာပြီးတော့အင်းထိလောက်အောင်ဒုက္ခရောက်လာရင်တော့ခံနိုင်မှာမလားခံနိုင်ဟင်ခံနိုင်မှာမလား တက်မဲ့တုန်းကတော့တခါကြီးတို့ဒီညာပေါ်တယ်နော်ကိုကိုတို့ခံရရင်ဘယ်နဲ့နေမလို့တွန့်သွားလိမ့်မယ်ထင်တယ်တဏှာကငါကောင်ပွားကြီးကတော့ဟင်ငုတ်တုတ်ကြီးချီဦးမယ်ထင်တယ်ကိုဘုံကကိုလိုချင်တဲ့ဘဝတဏှာကရောငုတ်တုတ်ကြီးချီဦးမယ်ထင်တယ်ဟင်အဲ့တော့ဒီငါကောင်ကြီးကကိုကိုတို့ကြုံတဲ့ကာလကျတော့မခံနိုင်တော့ဘူးအဲ့တော့ဒါနလက်နဲ့နဲ့တို့တကကြီးကထိရောက်ပါမလားမထိရောက်လို့ရှင်သူ့တဲ့နဲ့နဲ့အသွမ်းထက်တဲ့သီလလက်နဲ့နဲ့ဒီနေရာကန်ရလိမ့်မယ် ဟင်ဒုတိယပါရမီပူပါလိမ့်မယ်ထင်တယ်ဟင်ဒုတိယပါရမီအဲဒီမှာကိုယ်ကိုယ်ကြီးကျင့်ရတော့မယ်ထင်တယ်ဟင်ငါးပါးတော့ဒိဋ္ဌာဖို့ရှင်းပါးတော့ဒိဋ္ဌာဖို့တည်တယ်ဟင်ခုနပြောတဲ့တမာတိစခန်းတည်တယ်ခုနပြောတဲ့အင်းဗုဒ္ဓနုတ္တိကမ္မထာပါတော့အပြင်ကမ္မထာနေလေးကျင့်လို့မလုပ်ကြဘူးလားဟင်လုပ်တယ်နော်အာဘာတိလာတွေနဲ့မလုပ်ဘူးလားလုပ်တော်လဲပဲဒီနေရာမှာမိမိအာယုံကအာယုံ၅ပါးတဲ့ကမိမိစိတ်ကလေးလွတ်မြောက်နိုင်သလားအာယုံ၅ပါးကြားမှာဝင်လုံနေရင်လေဟင် အာယုံ၅ပါးရဲ့နေနေပြီးတဲ့ရရွာမိမိရွာထဲမှာနေပြီးအလုပ်လုပ်ရင်လေရှင်းနိုင်မှာမလားဟင်ကိုကိုကိုကျင့်တော်လဲပဲလေအာယုံ၅ပါးကြရန်သူကြားကနေရန်သူကိုတိုက်ရတဲ့အတွက်ကိုနိုင်မှာမလားဟင်ဟင်ဟိုဟိုကအဲဟောပေါ့လေရန်သူတွေကအများကြီးလက်နဲ့ကလေးကသေးသေးလေးနဲ့ဟင်ဟင်ဒီနာပါတယ်ငါဒီကတလုံးတိုးလက်နဲ့ကလေးထင်တယ်ဟင်တစ်ချက်ပေါက်တလုံးတိုးလေးနဲ့ဆိုတော့မနိုင်ဘူးဟင်နိုင်မှာမလားအဲ့ဒီကြောင့်မှအာမနိုင်ရင်တော့ဒီတိုင်းတော့ငါဖြစ်သေးဘူးငါသီလသင်ကျဲပါမလား ဟင်အာယုံ၅ပါးရဲ့အထီးကိုက်ရှိနေလို့ရှင်တော့ဒီမှာတဏှာနဲ့ဒိဋ္ဌိကတော့ပေါ်နေဦးမှာပဲနော်ကိုကိုတွေခံနေရမှာကိုဟင်မြင်ရတာတော့မခံရဘူးလားကြားရတာရောအနာရတာရောသားရတာရောတွေ့ရထိရတွေကရောအင်းအဲ့ဒီမှာသူ့ဘက်ကနေမြေကြီးတစ်နေမြေကြီး၅ခုနဲ့အာယုံ၅ပါးကတိုက်လိမ့်မယ်ထင်တယ်ဟင်နေမြေကြီး၅ခုကနေပြောလေဟင်အယူပါယုံဆိုလဲယူပါယုံမောင်းတက်ရှိတယ်မြောင်များကွာကြံလူတွေလေဟင်တာရာယုံကရော အာယုံမောင်များသာတက်ရှိတဲ့မယ်တွေနဲ့တိုက်မှခံနိုင်မှာမလားအဲ့တော့ကိုယ်သီလသင်ကျေပါမလားဟင်ဟင်သီလမသင်ကျေတဲ့ဒီနေရာမှာငါဆိုတဲ့အတ္တဒိဋ္ဌိငါပစ္စည်းဆိုတဲ့အဲဟာတွေပယ်နိုင်မှာမလားကိုတူးတဲ့ပင်လည်းငါဆိုတဲ့အတ္တဒိဋ္ဌိနဲ့ငါလက်ငါခြေဆိုတဲ့တဏှာပေါ်လာလိမ့်ဦးမယ်တူးထဲမှာလည်းဒီမှာတဏှာနဲ့ဒိဋ္ဌိရှိလိမ့်မယ်နော်မိမိရဲ့ချွေရံပေါ်မှာတော့မရှိဘူးလားအဲငါဆိုတာလက်ခံတိုင်းငါသားငါသမီးဆိုတာပေါ်ဦးမှာပဲ ဟင်ပုံလို့ရှိရင်ဒီမှာအာယုံ၅ပါးရဆိုတော့မနိုင်ဘူးနိုင်မမလားဟင်တို့တဏှာကလည်းဘာနဲ့တူတော့ဆိုတော့တရေပြားကြီးနဲ့တူတယ်တရေပြားကြီးပေဟုမော်တင်ပြီးထုဟင်နာနာထုတွေကုန်ထားလေထင်တယ်ဟင်ဟင်တခါတက်တက်တော့တော့ပွားရလားပွားဦးထင်တယ်နာနာထုတွေကုန်ထားလေပဲအဲနောက်ဆုံးအထုနာလို့ပြက်သွားတာတော့မှတစားချင်းလေးထွက်သွားတာတခါတည်းအကုန်လုံးပြတ်ထွက်သွားတာမျိုးမဟုတ်ဘူးဟင် အခုတို့တဏှာပွားလဲခုနကသေဖြာကြီးနဲ့လွန်တူတာနာနာထုတွေကုန်ထားလို့ရဲဟင်အဲ့တော့ဒီနာနဲ့ဒီမှာအာယုံ၅ပါးကြာကနေပြီးတော့တူကြူသားလေးအဲ၅ပါး၅သမီးဆိုတဲ့အာယုံတိုက်ခိုက်မှုတွေနဲ့ခုနကပြောတဲ့ငါဖူရာရှိနေသူတွေကပေါ်နေမှာပဲထင်တယ်ဟင်ငါဖူရာလည်းခံထိုင်ကြတာဝတ်သားဆိုတဲ့သူတွေကပေါ်နိုင်ဘူးလားဟင်အပြင်အာယုံတွေလေငါသားငါသမီးတွေပေါ်နိုင်ဘူးလားတစ်ဖက်ကလည်းငါသားဆိုတာလည်းခံထိုင်ချီကြီးအိမ်ငါဟာသူများသားဖြစ်နေလေဦးမယ်ဟင်ဒီမှာငါသမီးဆိုတာလည်းခံထိုင်ဟိုမှာသူတွေပေါ်လို့မှာသူများသမီးတွေ ငါသမီးနဲ့သူများသမီးညာဖြစ်ရင်ဘယ်လိုနေမလို့ငါသားနဲ့သူများသားညာဖြစ်ဘယ်လိုနေမလို့ဟင်ဒီမှာအာတာဒီတွေကိနေမှာမလားကိနေမှာဖြစ်တော့ဘူးအဲ့တော့ဒီလားလက်နဲ့နဲ့တိုက်ပြန်တော့လေဒီအင်းတဏှာကဟောလို့ပြက်လားဟင်ဟင်ကုန်ထားတော့မထင်နဲ့လက်ခမောင်းခတ်တော့မထင်နဲ့ဖြစ်သေးဘူးဒီတိုင်းဆိုရင်တော့တတိယလက်နဲ့ကတော့သူ့ရဲ့အသွမ်းထက်တယ်ဆိုလက်ခမပါရမီတခါထပ်ပြီးချင်းဟင်တော့တွဲအဲ့ဒီကြရင်တော့ဟုတ်ကလားထွက်ရပြီထင်တယ်ဟင်တတိယပါရမီကတော့ထွက်ရမှာထင်တယ်ဘာဖြစ်လို့ထွက်တော့ ဒီပါမလိုချင်တဲ့ညာလေးရင်တာအောင်နော်ငါကိုယ်တာကိုပြုတ်အောင်ကိုကိုကိုငါရင်တာရမှာဟင်တဏမာနဒိဋ္ဌိပဲမဟုတ်လားငါရှိနေသူပေါ်မှာပဲသူပေါ်ရငါတတ်တော့ငါပိုင်တယ်ဆိုဒိဋ္ဌိလာမှာပဲဟင်ငါဆိုတဲ့မာနဟင်သူလို့ခေါ်တဲ့ငါသားငါသမီးငါပစ္စည်းဟင်တဏငါပိုင်တယ်ဆိုဒိဋ္ဌိဟင်အဲ့တော့ရှင်းဥစွာငါရှင်းသူပေါ်မှာပဲသူပေါ်ရငါပတ်ငါတတ်လို့ချင်းငါပိုင်တယ်ဆိုတာဖြစ်လာမယ်တဏမာနဒိဋ္ဌိထဲမှာရှင်းဥစွာငါကိုငါပေချောင်းအရင်ကြံရမယ် ငါသိရင်သူပေါ်လာဟုတ်မလားငါလည်းမရှိသူလည်းမရှိရင်ငါပိုင်တယ်ဆိုတဲ့ဒိဋ္ဌိဝင်နိုင်သေးလားတဏမာနဒိဋ္ဌိဆိုတဲ့သုံးချက်ထဲမှာရှင်းဥစွာငါဆိုတဲ့မာနကိုရှင်းဥစွာတတ်ရမှာဟုတ်ကလားအဲ့တော့တော်ထွက်ငါကငါသိချောင်းကြရမယ်အတ္တဒိဋ္ဌိကိုဟင်ထွက်ရောတင်တယ်ဟင်တော်ထွက်တဲ့နေရာကိလေသာကအဲစိတ်ကိုလုံးမြောက်အောင်ထွက်တာလဲတော်ထွက်တာပဲဟုတ်ကလားဘုံမို့မိမိရဲ့ကာယကံဖြစ်တဲ့ယုတ်ကနေပြီးတော့အဲတော်တွေကိုထွက်တာလဲတော်ထွက်တာပဲတော်ထွက်တာနှမျိုးရှိတယ်နော် အာယုံ၅ပါးကစိတ်ကလေးတွန်းမြောက်အောင်လုပ်တာတဲ့တော့ထွက်တာပဲဟင်ဒါကိလေသာတော့ကနေထွက်တာတယ်နဲ့ဟုတ်ကလားမိမိကိုယ်ကိုခုနကအာယုံ၅ပါးရဲ့စိတ်ဉာဏ်ရာဖြစ်တဲ့တောတဲ့ကိုထွက်သွားတာလေဒါတော့ထွက်တာပဲဟင်နှစ်ခုလုံးကတော့အာယုံ၅ပါးစိတ်ဉာဏ်ကိုလုပ်ကြတာကြီးတယ်ပဲဟုတ်ကလားအဲ့ဒီကြမှာအင်းသီလလက်နဲ့တော့ဒီငါဆိုတာကြီးကတော့အင်းငုတ်တုတ်ကြီးရှိတော့ဟင် တဏှာကလည်းကိုယ့်ကိုယ်ကိုတတ်နေတဲ့ဘဝတဏှာကလည်းငုတ်တုတ်ကြီးရှိသေးတယ်ဆိုတော့မင်းဒီလည်းနဲ့တော့မင်းမသေးသေးဘူးတတ္တိယလည်းနဲ့ကသုတဲ့အသွမ်းထက်တယ်ဆိုတခါတည်းတို့ဒိဋ္ဌမပါရမီဖြစ်ခြင်းရပြီဟင်ဒါတတိယလည်းနဲ့ထင်တယ်ဟင်ဒီနာလည်းတော့ तू ကအသွမ်းထက်မယ်ထင်တယ်ဟင်တွန်းထွက်လိုက်တာနဲ့တပြိုင်နက်တည်းအာယုံ၅ပါးရှိသေးသလားအာယုံ၅ပါးမရှိတော့လို့ရှိရင်ကာယကံတောင်းကြမှုဝစီကံတောင်းကြမှုရှိနိုင်သေးသလားဒီကသီလဝိသုဒ္ဓိဖြစ်ပြီးတော့တော်ရောက်ရင်တော့ဟင်မိခမဝအာကျင့်ကျင့်လိုက်လို့ချင်းသီလပါရမီအဲ့ဒီမှာပို့ပြီးတော့အားကောင်းလာလိမ့်မယ် ကောင်းတယ်လားကောင်းတယ်အဲအာယုံ၅ပါးကလွတ်မြောက်တဲ့ဆိုတွေကကာယကံတောင်းကြမှုဝစီကံတောင်းကြမှုသူ့မှာမရှိတော့ဘူးဟင်သူ့မှာမနောကံတောင်းကြမှုတစ်ခုကြံတော့တယ်ထင်တယ်ဟင်ဟင်ဟုတ်ကလားသူကတော့တမာရီနဲ့မှတတ်လို့ရတာကိုဟင်ဟုတ်လားအာယုံငါးပါးဖိတ်ငိမ့်တဲ့အတွက်သူတိလပင်ကျဲနေပြီဒါနဲ့ဒီခမထွက်တိလတော့ခြေခံရသွားပြီဟုတ်လားဟင်ထွက်ပြီးတော့တွန်းထွက်တော့မိမိကဒီကဖြစ်ချင်းမှုအားကလည်းမလိုချင်တဲ့ညာကလည်းသိရင်တန်သေးတာမဟုတ်ဘူး ခုနကတနာကောင်ကလည်းငုတ်တုတ်ကြီးကိုဟုတ်ကလားဟင်သူနဲ့သူလေသူကကုန်ထားလေပဲဟင်သူကတော့ပြားချသွားလိမ့်မယ်တော့မထင်နဲ့ဟင်အထုနာလေးကုန်ထားလေကိုအဲ့တော့ထီထီရမရှိတော့နေခမပါရမီဖြစ်ခြင်းဟောဟိုရောက်မှဆိုတာဗျတော့ရောက်မှဟင်ဟင်ဘာဖြစ်လို့တော့ကိုကဒီအာယုံ၅ပါးပေါ်မှာတက်ရှိပေါ်တက်မဲ့ပေါ်မှာအနည်းနဲ့များတော့ဆွဲလာမှုတွေမရှိနိုင်ဘူးလားသိပြီလားဒါတွေသိသေးဘူးမသိသေးတာကြီးကိုအသိဖြတ်တဲ့ကာလကြဘယ်နဲ့နေလို့ဟင်ဟင် အင်းဒီမှာနေတော့ကတော့အဲတပ္ပါရမျှတယ်ဆိုမှာပေါ့ဘောဓနာတပ္ပါရတွေကလည်းမျှတာတော့ကိုစားကျင်တာလေးစားနေရဟင်ဥရုတပ္ပါရတွေကလည်းမျှတာမယ်ဆိုတော့အင်းအာဝါဒတပ္ပါရဆိုတဲ့အကြောင်းနေရာအကြောင်းသင်္ကန်းတွေကလည်းကြာကြာနာနာဘိုးလုံးလေးလုံးလေးနဲ့ဆိုတော့ဟင်ဒီမှာတော့ကတော့ဟောမယ်ငါခွေးကြီးငိန်တာပါလားအောင်မေးရဟင်ဟင်တဏှာကြီးလေဟင်ဒီတော့ကတော့နေနေအောင်မေးတာဟုတ်ဗျာငါခွေးသေးဒီလောက်ဆိုရင်တော့ငါခွေးအတော်ရင်းနေပြီတော့အောင်မေးတာဟိုရောက်မှ အဲသူလိုချင်တာမစားရမှာခွေးကလိုရထထောင်းတော့ဟောင်းတော့တာပဲဟင်ဟုတ်ကလားအဲကြဟောင်းပြာရှိဟောင်းပြီးဦးပြာရှိဦးပြီးဟုတ်ကလားဟင်ဒီမှာတော့ငါတော့ငါခွေးကြီးငိန်နာကြီးလားအောင်ပြီလေသူစားချင်တာစားလို့ရလို့ဗျာဟင်ဟုတ်မှလေကိုခွေးကိုအဲကိုကအကောင်းမှနေတာဘယ်ဟုတ်မလို့သူစားချင်တာလေးစားနေရတော့နေရွက်ပြီးပြီးငိန်နေတာဟုတ်ဟင်ဟိုမှာနေခမဘာတွေဖြစ်ကြရောအာယုံ၅ပါးကိုတိကနေဖြတ်တောက်တဲ့ကာလကြသူအိမ်တော်ကြီးပြဖြစ်ပြီ အဲကြောင့်ခွေးထအူကြီးတခါကောင်လေတနာခွေးကောင်လေမအူလားဟောင်းရရှိဟောင်းပြီလေခမပါရမီကျင့်ပါရင်ဟုတ်ကလားတခါတည်းမိမိနဲ့အဲပထမဆက်ဖြစ်တဲ့ရွှေမျိုးတွေပဲသွားပြီးအောင်မေးလိုက်ဟုတ်ကလားဟင်အဲမိမိစားခဲ့ဘူးတဲ့ရတာတနာတွေအောင်မေးလိုက်ဟုတ်ကလားဗျာအဲခုနကနေရာထိုင်ကလေးကအဆင်မပြေလို့ရှင်လဲအာဝါဒတပါကြီးကိုနေခဲ့တဲ့နေရာလေးပြန်အောင်မေးလိုက်နဲ့အဲကြလွန်းဘလို့လို့ဆွေးဘလို့လို့ဖြစ်လာလိမ့်မယ်ဗျာ ဟဲ့မိခမပါတယ်မကျင့်တာလေအင်ဖြစ်မလားဘူးလားအင်ဖြစ်လာလိမ့်မယ်ဗျအဲ့ဒီကြလို့ချင်းအမဲအဲ့ဒီကြကိုကိုသုံးပါရပြီအနင်းဒီလိုမလုံးနဲ့ဟုတ်ကလားတို့ဘာအဘာဘုရားရှင်ဟာအတိတ်တထမင်းသားတို့ကမိဘတွေငဲ့လို့သူတော်ရဏတကနားထောင်နေတို့ဖရာကိုကိုရမှာမဟုတ်ဘူးဟုတ်ကလားဟင် သူတော်ရနာတက္ကနာထောင်ဖျားဖြစ်ပါဦးမလားဖြစ်ပါဘူးအဲရတော်ရရာတို့ရဟုလာတို့ငဲ့နေဖျားဖြစ်ဦးမလားဖြစ်ပါဘူးသူနန်းတွင်းမှာရှိတဲ့မောင်မပေါင်းတောင်းချောက်ထောင်နေငဲ့နေဖျားဖြစ်မလားဖြစ်ပါဘူးသူဓာတွေကိုတာရောပင်ပြပြီးဒုတ်သွားလို့တို့အခုဖျားဆိုတာကိုယ်ွယ်နေရတာ ကိုကိုကိုတရားလေးတင်းနေဗျဟင်တင်းတော်လည်းပဲရဘူးဗျဟိုက အသိကြီးဖြတ်ရတာဟုတ်ဟင်အဲ့လိုနေခမပါရမီနဲ့ထုလေးလေးအဲဟိုကသေပြားကြီးကကုန်ချလေးလေးထင်တယ်ဟင်ဟင်ဖြစ်ပြီဘူးလားအဲဖြစ်လာပြီမကြည်မနာဖြစ်လာပြီအဲဖြစ်လာမှအင်းဒီတိုင်းတော့ဖြစ်ပြီးဘူးဆိုပြီးတော့ဒီခုနကတဏှာကောင်ကမသေးတဲ့အပြင်ကုန်ချလာတော့အဲရှေ့ပါရမီထည့်ရတာကိုနံပါတ်လေးထင်တယ်ဟင်ခန္ဒီပါရမီလို့ဒါတွေပေါ့သိခံမယ်ဟုတ်လားဗျအဲခုနကလည်းမိမိ အဲအပေါင်းတွင်ဖြစ်တဲ့အဲပဋ္ဌာန်းဖြစ်တဲ့အမျိုးဝေးပုဂ္ဂိုလ်တွေကိုအဲအာယုံပြုနေလို့ရှင်သူတို့လည်းပဲခုနကပြောတဲ့အတိတ်အာယုံတွေဝင်လာလိမ့်မယ်သိချောက်ချားတွေတွေပေါ်လာလိမ့်မယ်ဒါတွေလည်းငါသိခံမယ်ဟုတ်ကလားအဲ့ဒီပေါ်တို့ပဲကျွတ်တို့အဲခုနကပြောတဲ့ချစ်သူတွေကအာယုံပြုတဲ့တော့ကအဲတော့ကနဲ့အာယုံပြုလိုက်တဲ့အငွေသက်တွေအဲမုန်းသူတွေကဒေါသနဲ့အာယုံပြုတဲ့အငွေအငွေသက်တွေဒါတွေကလည်းလာတတ်တယ်ဟုတ်ကလားပြီးတော့တွန်းတဲ့ဖြစ်တဲ့အတွက်မမြင်အပ်တဲ့လမိုင်းတွေအနှောင့်အယှက်တွေကလည်းလာတတ်တယ်ဟုတ်ကလားဟင် စိတ်ချောက်ချားလေးအဲ့ဒါမျိုးတွေကဘောတွေပဲဟုတ်ကလားဗျာရွာထဲမှာမရှိတော့တဲ့တောတောင်မှာအလုံးများတယ်ဟုတ်ကလားအဲအဲ့လိုမမြင်အမြင်အတားရရဲ့အနှောင်ယှက်သေးတဲ့အဲဘောလာတဲ့ကအာယုံနဲ့ဘောတဲ့ကဘောဟုတ်ကလားအဲခုနကမိမိကိုယ်တိုင်မြင်ရတဲ့ကမြင်ရတဲ့ဒီလိုဖြစ်လာတော့မှအင်းဒါတွေဘောငါပြီးခံပြီးတော့ကြော်လွှားမယ်ဆိုပြီးတော့အင်းတို့နိခမတဲ့အသွမ်းထက်တဲ့အင်းခန္တီပါရမီလက်နဲ့ကြီးကိုထုတ်သုံးပါလားဟင်အဲကြတော့မလိုချင်တဲ့ညာကအင်းရောက်သွားပါလား ကြောက်သေးဘူးနော်တရေပြားကြီးကတော့ကုန်းထားဦးမယ်ထင်တယ်ဟင်ထုလေကုန်းထားလေထင်တယ်ဟင်သူ့သိခံမယ်ဆိုလေဘိုးပေါ်လေထင်တယ်ဟင်ဟုတ်ကလားဗျသိခံမယ်ဆိုလေသူကရှေ့တိုးလာလေဟင်နိုင်မမလားတနာကြီးကငုတ်တုတ်ပဲထင်တယ်ဟင်ကိုကိုကိုလိုချင်တဲ့ဘဝတဏှာကတာပြီးတော့လေဟင်အပြင်မှာကြီးတဲ့ပြေစုပ်ပန်းအင်းခုနကပြောတဲ့အာယုံ၅ပါးနဲ့ပတ်သက်တဲ့တဏှာတွေဟုတ်ကလားကုန်ခါလာလိမ့်မယ်ထင်တယ်အာဒီတိုင်းတော့မဖြစ်သေးဘူးတဲ့ ဒီလိုဆိုနာမလေးလေးနဲ့ကောရပါမလားမရလို့ရှင်တခါသူ့တဲ့နည်းနည်းအသွမ်းထက်တဲ့နာမငါးလေးနဲ့ထုတ်တော့ဟဲ့ဒီတိုင်းတော့မရတော့ဘူးဟဲ့ကိုရင်းမှာဖြစ်တဲ့ကိရိတာយ៉ាងနဲ့ခံရပြန်ပြီဟဲ့ခံရဘူးလားဗျအပြင်ကအာယု၅ပါးရဲ့အဲအတိတ်အာယုံ၅ပါးရဟာကိုခံရသလိုအပြင်မှာရှိတဲ့ခုနကခြေသူမုံသူတွေကပို့လွတ်လိုက်တဲ့အာယုံတွေကြောင့်ခံစားရတဲ့စိတ်မငြိမ်သက်မှုတွေဟုတ်ကလားဘောတပ်ပါရမှာမျှတဲ့အတွက်ပြစ္ဆုတ်ပါအာယုံတွေပေါ်မှာလည်းစိတ်အလိုမကြတာဖြစ်မလာဘူးလားဖြစ်လာတော့ဒီတိုင်းအာယုံ၅ပါးတွေရဲ့ အဲအတွင်းပြင်ညာအနေနဲ့ရင်ဆိုင်နေရလို့ရှိရင်ဘယ်လိုလုပ်ပြီးစိတ်မှမဖြစ်ရင်ကိုယ်ရောဖြစ်နေပါမလားစိတ်တဝိဝေကမဖြစ်ရင်ကာယဝိဝေကမဖြစ်တော့ဘူးဟုတ်ကလားအေးဒီလိုဆိုရင်တော့ဖြစ်သေးဘူးနံပါတ်5အဲလက်လက်ကိုနံပါတ်4တဲ့သူကနည်းနည်းပို့ပြီးတော့အသွမ်းထက်တယ်ဟင်အဲ့တော့မှနံပါတ်5ဖြစ်တဲ့သူသစ္စာပါရမီကိုပူရတာဟင်ဖရာတပည့်တော်သည် ဤကဲ့သို့တောတောင်ကိုလာရောက်၍ကြင့်ကြံကျုပ်ကို အားထုတ်ခြင်းသည်သာသနာတော်ရဲ့အကျိုးအဲတတဝဝိနည်းတို့ရဲ့အကျိုးအဲပေတော်မျိုးတော်တို့ရဲ့အကျိုးအဲမိမိကိုယ်တိုင်တန်တရာတစ်ဖက်ကန်းတို့လွတ်မြောက်ခြင်းသည်ဟူသောအကျိုးဒီအကျိုးလေးပါးကိုထမ်းရွက်လိုပါသဖြင့်အဲဤတော်ဤတောင်တို့လာရောက်၍ကြင့်ကြံနေခြင်းဖြစ်ပါသည်ကိုအာယုံပြုရင်ပြုတဲ့အတိုင်းပေါ့လေသစ္စာဆိုရမယ်ဤစကားအကယ်၍ မှန်ကန်ခဲ့ပါလျင်ဖရာတပည့်တော်အာကြုံတွေ့ရင်ဆိုင်နေရတဲ့အတွင်းညာအပြင်ညာပေါင်းမှာလွတ်မြောက်ပါသေးတာလို့အဲ့လိုတစ္ဆာဆိုပါတယ်ဟင်တစ္ဆာပါရမီထုတ်သုံးပါပြီဟင်ဟင်ဒုက္ခပေါ်လာတိုင်းညာညာကြဒီလိုပဲထုတ်သုံးဟင်ဒီလိုသုံးတော်လည်းပဲအင်းခုနကတည်းငါဖူရာကြီးမသွန်လို့တမကာလပါလုံးဟင်ဟင်ဘဝတဏံကိုကိုလူကြီးနဲ့ဘဝတဏကြီးမသွန်လို့တမကာလပါလုံးတခါကြီးလုတ်ပါမလားဟင် ဟင်တဏှာကောင်းကြီးကငုတ်တုတ်ပဲထင်တယ်ဟင်ဟင်သူကတော့ဖြုံမှုထင်တယ်ထုလေကုန်းထားလေထင်တယ်ဟင်ဖြစ်ပါမလားထုလေကုန်းထားလေထင်တယ်တစ္ဆာကတော့တမာရီမှမရင်တာနေတဲ့ပုဂ္ဂိုလ်ဒီတစ္ဆာဆိုလို့ကသူ့ရှာမလားသူ့ရှာဘူး ဘယ်လောက်ပဲမိမိကတစ္ဆာဆိုးနေနေမိမိမှာစိတ်ကတော့ထိုင်မကြတော့ဘူးဟင်စိတ်မထိုင်မကြရင်ဝိပတိသာရဆိုရင်နှလုံးမตายရဖြစ်တော့မယ်ထင်တယ်စိတ်ချမ်းသာပါမလားစိတ်မချမ်းသာရင်စိတ်တည်ငြိမ်မှုဆိုတဲ့တမာရီစခန့်တက်နိုင်ပါမလားပိဏတာရှိတော့လည်းပဲတမာရီတက်နိုင်မှုဟင်ဟင်ဒီပေါ်မှာဒေါမနတာနှလုံးမตายရဖြစ်နေလိမ့်မယ်ထင်တယ်ဟင် ဟင်ကိုကိုကိုအလိုမကြတာတွေဖြစ်ချင်းဖြစ်လာလိမ့်မယ်ဘောဓနာတပါရမမြတာရင်ဘာအကြောင်းမမြတာလဲအဲဘောဓနာတပါရဘောဟင်အလိုမကြတာတွေဥရုတပါရဘောအလိုမကြတာတွေဟုတ်ကလားမိမိနောက်ပိုင်းကအကြောင်းကြီးအဲပဋ္ဌာန်းသတိဘောအလိုမကြတာတွေဖြစ်လာလိမ့်မယ်ထင်တယ်ဟင်ဟုတ်ကလားနှလုံးမတရားဖြစ်နေတော့သိတယ်လို့တို့ထိုင်ကြမလဲအဲ့တော့သစ္စာလက်နဲ့ကလည်း ဖြစ်တော်လည်းပဲသူလည်းသိမသူကြတော့သူ့တဲ့နည်းနည်းအစွမ်းထက်တဲ့နံပါတ်6လက်နဲ့ထုတ်သုံးရလိမ့်မယ်ထင်တယ်ဟင်အဲအမြောက်နဲ့ဆိုရင်ကျွန်တော်6လက်မမော်တာကြီးနဲ့အမြောက်ကြီးလည်းပြရလိမ့်မယ်ထင်တယ်ဟင်ဟင်အဲဒါ6လက်မမော်တာကြီးထင်တယ်အဲ6လက်မမော်တာနဲ့သူ့အဲ့ကြရင်ဟင်ဟင်မေတ္တာထင်တယ်မေတ္တာပါရမီဆိုအဲ့ကြအားလုံးကိုကြမှာသိချမှာကြပါသေးနဲ့ပွားတော့ဟင်မိမိမှာဒေါသကိုနိုင်တာဘယ်သူတို့မေတ္တာပဲမိဖို့နိုင်တာဘယ်သူတို့ရေးပဲ အဲ့တော့မိမိမှာရှိနေတဲ့နှလုံးမသားမှုတွေဖြစ်နေတာခုနကအတွေးညာရဲ့မငြိမ်သက်မှုအပညာရဲ့မငြိမ်သက်မှုကြောင့်ဖြစ်နေလို့ရှိရင်ဒါတွေနှလုံးမသားမှုဖြစ်နေတဲ့အတွက်ဒီနေရာမှာမိကိုနိုင်တာရည်ပဲဆိုအဲ့ဒီမှာကြာမှာချမ်းသာကြပါစေအဝေရာဟွန်းတုနဲ့လောက်ကြမေတ္တာပါရမီဖြစ်ခြင်းဟင်ဟုတ်ကလားဟင်ဟုတ်ကလားလားဖြစ်ခြင်းရမယ်အဲ့ဒီမှာအဝေရာဟွန်းတုထိုးပြီးဟုတ်ကလား ပို့လားဗျပို့လည်းပဲခုနကဒီတဏှာကောင်နဲ့ဒိဋ္ဌိကလုတ်ပါမလားသူကတော့မယ်ပန်းပန်းနဲ့ရပဲထင်တယ်ဟင်ဟင်ဟင်သူကတော့ထုလေးကုန်းထားတယ်ထင်တယ်ငုတ်တုတ်ခဲသူကတော့ဖြုံဘူးပြုံးပြုံးကြီးတောင်ခံလိုက်ဦးမထင်တယ်ဟင်အဲမင်းတော့တော့ငါကမချုံဘူးกว่าနေမှာပဲဟုတ်ကလားကြုံကြုံကြီးသူကခန်းတောင်းအဲမေတ္တာပါရမီတော့ရမှာမဟုတ်ဘူးဗျာပါဖြစ်လို့တော့ပို့တဲ့ပုဂ္ဂိုလ်ကအဝေရာဟွန်းတူလို့ပို့ပေးမယ်ကိုမမရာမကင်းမဲ့နဲ့သူများဝေရာဟွန်းတူပို့လို့ထိရောက်မလား ဟင်အာဒါပိစာဟွန်သူဆိုပို့တယ်ကိုကမှကိုရင်ကြောင်းညမှုမလို့သေးနဲ့သူတမားသွားအာဒါပိစာဟွန်သူတို့ထိမလားအေးအဲ့တော့6လက်မမော်တာလည်းသိမထိတော့ဘူးရှင်လေဟိုမှကြာမกินသေးဘူးလေသူတို့ကကြာกินမှသေးသလိုဘယ်လိုလုပ်ရမလို့ဟင်အဲဒီတိုင်းပြင်တော့မရတော့ဘူးရှင်လေဟင်အဲတခါကြီးတို့6လက်မမော်တာနဲ့လည်းရအောင်ရှင်လေအဲ့တော့ဘာလို့ရမလို့တခါကြီးသူ့ရဲ့အကွမ်းချက်တာနဲ့ချက်ပြရလို့မထင်နဲ့ဟင်ဘာလို့အောင်လို့တခါကြီးနာမခုံကြောင်းမထင်နဲ့ဟင်ဟုတ်ကလားဒီတိုင်းတော့မရတော့ဘူးဟုတ်ကလား မိမိကိုယ်ကိုယ်လည်းကငါလည်းခံထားသမျှကာလပတ်လုံးငါပြည်စီငါလည်းငါချေးဒါတွေပေါ်တော့မယ်ထင်တယ်ငါတင်မဒီလိုလည်းပေါ်တော့မယ်နော်ဟုတ်ကလားအဲ့တော့မိမိကိုယ်ကမှတိတ်ထိုင်မကြရတဲ့အတွက်တောတောင်နေတဲ့ကာလဘာတွေတွေ့မလို့တောတောင်ရဲ့တွေ့လေတွေ့ထားရှိတဲ့ချင်းလေးမှက်တေးဟုတ်ကလားဟင်မွားတွေကြော့တေးဒီလိုတတဝါတွေရဲ့အဲကိုကိုကိုလာပြီးရိုက်ခတ်မှုတွေကြောင့်ဖြစ်တဲ့ဒေါမနတာတွေလည်းပေါ်နေအောင်မယ်ဟုတ်ကလားကွာအာယုံ၅ပါးကိုကိုလိုတယ်လို့မရလို့ပေါ်တဲ့နှလုံးမသားတွေလည်းပေါ်နေအောင်မယ်ဟုတ်ကလားလားဟင် ဟင်ဟိုတပ်ပါရမမျှလို့ပေါ်တဲ့ဒုက္ခတွေလည်းပေါ်နေဦးမယ်ဟုတ်ကလားဒါတွေပေါ်မှာနှလုံးမသားရဖြစ်ရင်တော့မေတ္တာပဲလိုပဲပို့ကိုသူ့ရပါမလားမသူ့ရရင်တော့နာမခွန်သွားတော့ဥပိ္ပခာပါရမီကဲဖြစ်ချင်တာဖြစ်တော့ဟင်ဖြစ်ချင်တာဖြစ်တော့နောက်တော့မဆုံးတော့ရှေ့ပဲတိုးမယ်ဟုတ်ကလားတေးခြင်းလည်းတေးတော့မှက်လည်းကြိုက်ပေါ်မှက်ကြိုက်လို့တေးလဲတရားအားထုတ်ရင်လည်းတေးတာမြတ်တယ်ဟင်သူများဒီအရဝိုင်းသေးတဲ့မသားတွေအများကြီး ဟင်ဖဲပိုင်းမှာတည်တဲ့မသားတွေရောအများကြီးတူနဲ့တူလူရဲ့ထိုးခိုးလို့တည်တဲ့မသားတွေရောအများကြီးနေငါအခုတရားအားထုတ်ရင်းနဲ့တည်တာသိပသိပေါ့ဟုတ်ကလားမှတ်ကြလို့တည်သိပသိပေါ့မွားကြလို့တည်သိပသိပေါ့ဟုတ်ကလားဟင်ဟုတ်ကလားအသာမသားရင်အိုးစားဘူးတာပဲဒီအသာသားတွေမသားရလို့သိသိပသိပေါ့ဟုတ်ကလားဟင်ဟုတ်ကလားအဲရှုမျိုးတွေဘာတွေလှမ်းပြီးတတိလေးကြတာအိုးသူတို့လည်းသူတို့ကံလည်းသူတို့သေတရားရှိသိသိပေါ့ငါတောင်တရားဦးမှာဟင် ဟင်အဝေနှမ်းတအနိနှမ်းတနဲ့အဲ့ဒါဥပိ္ပခါပြုတ်ရလိမ့်မယ်ထင်တယ်ဟင်ဟုတ်ကလားဟင်ခုနလမအမြောက်ကြီးထင်တယ်ဟင်ခုနလမမော်တာကြီးနဲ့ထုအဲ့ဒီတိုင်းဟင်ပေရောလားဗျမပေသေးပါဘူးဟင်ဟိုကတော့ပြုံးပြုံးပဲထင်တယ်ဟင်အဲထုတွေဆိုတော့ကုန်ထားလိမ့်ထင်တယ်ဟင်ထုတွေကုန်ထားလိမ့်ထင်တယ်တဏှာကတော့ဟင် ငါကိုမမပေးတော့မကြံပါသေးပဲငါမမပေးသေးပဲဟင်ဘဝတဏှာရှိနေတယ်များကာလဘာလို့ကြံတဲ့အဲတဏှာကုန်ရှိမှတင်တယ်ဘဝတဏှာရှိနေတယ်များကာမတဏှာရှိမှာပဲနော်ဟင်ကာမတဏှာရှိနေပြီးတဏှာကောင်းကတော့ခြာနေခြာနေနေမှာပဲအဲ့တော့ဥပမာမဲ့မိမိတို့ကိုးကြိမ်တရားအားထုတ်မယ်ဆိုတော့လည်းအဲကိုးကြိမ်အားမထုတ်ချင်တော့ဟင် စိတ်မှထိုင်မကြပဲစိတ်တဝိဝေကမဖြစ်ရင်ကာယဝိဝေကမဖြစ်ပါမလားမဖြစ်ဘူးဟင်ကိုယ်ချင်းအားထုတ်မဲ့ဆိုတော့လဲထုတ်ချင်အိုးတရက်မှမဟုတ်ပဲကွာနေရှိပြီးလုံနေရတာတော့လာလိမ့်မယ်ထင်တယ်ဟင်အဲတဏှာကြီးအားထုတ်မဲ့ဆိုတော့လဲဖြစ်တော့ဘူးအကြိုင်တော့အိုးတရက်မှမဟုတ်ပဲအဲခန္ဓာကိုယ်ခုနကလိုပေးထိုင်လို့ချင်းအတ္တကိရမထဖြစ်လိမ့်မယ်နဲ့ဟိုဆွဲပြီးဆွဲနေဆွဲလိမ့်မယ်ထင်တယ်အကြိုင်ဟင်ဟင်အဲကိုပြင်းတာပြင်းတာတော့မပြောဘူးအတ္တကိရမထနဲ့ဗာနဲ့အဲ့ဒါလက်ချလိမ့်မယ်ထင်တယ်ဟင်ဟင်စိတ်ကလေးကရဲ့ရဲ့သရာအားလေးနဲ့သွားလိမ့်မယ်ထင်တယ်ဟင် မင်းမတော်ဘူးလားလားခံနိုင်မှာလားဥပိ္ပခဟင်မခံနိုင်အဲ့ဒီနေရာသူ့တဲ့အားကောင်းတဲ့လက်နဲ့တခါထုတ်တော့ဘာတော့ရမလို့အဋိဋ္ဌံပါရမီဆိုတာအဲ့ကြမှာနာမจิตကိုယူရတယ်ဟင်ဟင်ဟုတ်ကလားအဋိဋ္ဌံပါရမီကြောက်ပါတော့အဋိဋ္ဌံဆိုတာပါဠိလိုမဟုတ်လားအထုရတိကျက်သေးသေးကြီးကြီးဒီလိုထင်တယ်ဟင်တဏှာတို့ဒီတဏှာတွင်ကိုသေးသေးကြီးကြီးငါမထားဘူးဟင်ချင်းကြိုက်ကြိုက်ထုတ်ကြိုက်ကြိုက်ဟုတ်ကလားသိပါပါမပါပါဒီလိုထင်တယ်ထားဘူးဟုတ်ကလားဒီနေ့ကိုးချိန်ထိုင်မယ်ဆိုထိုင်မယ် ဟမ်ကျော်ဘူးဟုတ်ကလားအဋိဌံပါမရတာအဋိဌံမပါလို့ရှင်ပြတ်တတ်တယ်ဒီဥပိ္ပခါကလည်းဟုတ်ကလားဥပိ္ပခါနဲ့မနိုင်ရင်အဋိဌံတက်ယူဟင်အဲ့ဒါနာမရှိကြည့်ထင်တယ်ဟင်ဥပိ္ပခါနဲ့လည်းခုနကသူတဏှာကောင်ကပေးရလားမပေးရောကုန်စားလိမ့်မယ်ထင်တယ်ဟင်သူကတော့ဖြုံနေဘူးဟင်ဖြုံနေဘူးဒီအတ္တဒိဋ္ဌိငါခွာကြီးရလေမဖြုံနေလို့ရှိရင်အဲ့ဒီနေရာမှာနာမရှိကိုယူရလိမ့်မယ်ဟင်ချစ်လမအမြောက်ကြည့်ထင်တယ်ဟင်ချစ်လမအမြောက်ရဲ့အဲ့ဒီကြသူ့ဘောအဋိဌံပါရမီ ကိုကြိမ်စိတ်ပါပါမပါပါထိုင်မယ်ဟုတ်ကလားဟင်တဏှာကြီးနဲ့တဏှာကြီးကိုစိတ်ပါပါမပါပါထိုင်မယ်အဲ့လိုကိုကိုကိုအရင်လေ့ကျင့်ယူရတယ်ကိုကိုကိုကိုအဲ့လိုကိုလေ့ကျင့်ယူလို့ကာယဝိကကိုစိတ်ကျင်နေဆိုမှအတွင်းကစိတ်ကလေးလည်းဖိတ်နေမယ်ဟင်အဲကိုနဲ့စိတ်ဆိုတာကဘာနဲ့တူလို့ဆိုတော့ဇလုံးနဲ့ရေလိုပဲဟင်ဇလုံးကြီးကမငြိမ်သက်တဲ့နေရာချထားလို့ အဲလှုပ်လို့ရှိရင်ဒလုံနဲ့ထည့်ထားတဲ့ရေအောင်ဘောင်မင်းခတ်မှထင်တယ်ဟင်ဟင်ဒလုံကမငြိမ်သက်တဲ့နေရာသွားထားလို့လှုပ်လို့ရှိရင်ရေအထဲထဲမှာထည့်ထားတဲ့ရေဘောင်မင်းခတ်လိမ့်မယ်ဟင်ရေဘောင်မင်းခတ်လို့ရှိရင်ဒလုံကြီးကိုထပ်လှုပ်လိမ့်မယ်ဟင်ကိုယ်နဲ့စိတ်နဲ့အဲ့တိုင်းသွားတော့ကဲမထူးဘူးဆိုဒိဋ္ဌံပါရမီနဲ့ကိုကိုကိုအရင်မပြေးနိုင်တဲ့ကောင်ရင်ဖားလိုက်မထင်နဲ့ဟင်သူကတော့ပြေးနိုင်သလားထိုင်းမင်းကိုချိန်ချင်းကိုချိန်ဟင်ထိုင်းတဏှာရီဆိုတဏှာရီစိတ်ပါပါမပါပါထိုင်း အဲအဋိဌာပါရမီလို့ရလိမ့်မယ်ထင်တယ်ဟမ်အဋိဌာပါရမီနဲ့အဲ့လိုနာမရှိပါရမီကြီးဖြည့်ကျင်တော်လည်းပဲဒီမလိုချင်တဲ့ညာလေးကတက်လာပါလားဟဲ့မလို့ရှင်တဲ့စိတ်ကလေးကပိုးအဲတက်လာပါမလားတက်မလာဘူးနော်။ဘာဖြစ်လို့တော့မိမိဘဝတဏှာရှိနေတဲ့ကာလပါလုံးကာမတဏှာရှိနေလိမ့်မယ်။ဟဲ့အဲ့တော့တဏှာကောင်ကတော့ဒါနဲ့ထုလဲသူကတော့ဟဲ့ ထောင်ပြဲထောင်ပြဲပဲထင်တယ်ကြပါမလားအဲအဲ့ကြကိုကိုကိုတောင်ဖြစ်လာလိမ့်မယ်ထင်တာကိုချိန်ညာလွန်းတယ်အဲမက်ကင်ရှိပါဆိုရှစ်ချိန်လောက်ဆိုကောင်းပါရဲ့ရော့ချိန်လာပြီဟိုခုနှစ်သားသမီးတွေအတွက်ခုနှစ်ချိန်လောက်ဆိုတော်သားပဲငါများသွားတယ်လေဒါလိုမှတင်တယ်ဟဲ့မလာဘူးလားဟဲ့တနာကြီးသူများပါတယ်45မိနစ်သူဖျားရှင်ရဲ့45ဟာဟိုလုပ်ပြီးတော့လည်းလာလို့မှတင်တယ်ဟဲ့ဟဲ့ဖျားရှင်ကပါရမီ ဆယ်ကအပြောင်း30ဖြည့်သွားတဲ့တို့နာယူမဲ့မိနစ်30လောက်ဆိုတော်လိမ့်မယ်ထင်တယ်လောက်ရုံးမယ်ထင်တယ်ဟင်အဋိဌံဘလောက်တင်းတင်းတော့တရားကရော့သွားလိမ့်မယ်ထင်တယ်မရော့ပြီဘူးလားဟင်တဏှာသေးမလားမသေးဘူးထင်တယ်အဲ့တမှာနံပါတ်9နဲ့တခါပြောင်းပြီးတော့နံပါတ်၈တဲ့အသွားဆက်တဲ့နံပါတ်9ပြောင်းရတယ်ထင်တယ်ဟင်ဒါပြောင်းရမလို့ဝရိယပါရမီအဲ့တမှာယူရတာထင်တယ်ဟင်ဝရိယပါရမီယူရတော့မယ်ဟင်ဝရိယမပိုင်းဒီအဋိဌံမြဲနိုင်ဘူးမြဲနိုင်ပါမလားဒီဝရိယမပါရင်လေအဋိဌံမမြဲနိုင်တော့အိမ်မာရင်အဋိဌံပါပြီ ဟိုရဲအောင်ဝရိယပါရမီကိုတိုးကြိုးစားရပြန်လေဟင်ငါခုနပြောတယ်မလျှော်တော့ဘူးခုနပြောတယ်ရော့လာတဲ့တရားအားရော့လာတာဒီမလျှော်တော့ဘူးဟင်ဝရိယပါရမီနဲ့တခါတဲ့ဒီ9နာရီ9ချိန်ဆို9ချိန်ကိုမပြတ်မလတ်ဖြစ်အောင်ဟင်တနာရီဆိုတနာရီတိတိတိအောင်မပြတ်မလတ်ဖြစ်အောင်ကြိုးစားတော့ဝရိယပါရမီကဟင်ဟုတ်ကလားဒီလိုလဲအချိန်ကိုလဲယူရလိမ့်မယ်ကိုရှုခွင့်နဲ့မသိမှတ်တဲ့နေရာလဲတခါတော့အဲရုံနှစ်ခုထိအတိတစ်ချက်ပေါ်သူတို့နှစ်ခုကိုရုံနှစ်နှစ်ပါကိုယ်ဆက်မသွားအောင်ကိုတခါတော့ဝရိယလဲထက်ချက်မကွာ အပြင်အာယုံတို့အာယုံနောက်ကိုပါမတော့အောင်လေဟုတ်ကလားဝရိယကအပြင်ကိုလည်းသူကကိုချိန်ကိုနာရီဆိုတာကိုလည်းသူကဝရိယကအာမထုတ်ခင်မှာယူပါသေးတယ်အာထုတ်တဲ့ကာလမှာလည်းရှုခွက်နဲ့မသိတဲ့အောင်တာမတတိဆိုတဲ့တတိနောက်ကနေတာမဝါယမဆိုတော့ဝရိယတွေကနောက်ကလည်းတွန်းအားပေးရသေးတယ်ဟုတ်ကလားရှုခွက်နဲ့မသိတဲ့လို့ချင်းအာယုံနောက်ပါသွားမလားဟင်အဲ့ဒီကြရင်အာယုံမငြိမ်သက်မှုတွေဖြစ်ပါအောင်လားမဖြစ်အောင်လဲရှုခွက်နဲ့မသိတဲ့အောင်ဒီနေရာမှာလည်းဝရိယကကျူးကျူးသားဟုတ်ကလား အဲလိုကြိုးစားလိုက်လို့ရှုွက်နေမှသိကလေးတဲ့လာလို့တတိလေးတီလာလို့ရှိရင်တော့အင်းသူအဲခုနကဘာလို့လာလိမ့်မယ်ထင်တယ်တို့အဋိဌံပါရမီတော့အာကောင်းလာလိမ့်မယ်ထင်တယ်အင်းအာမကောင်းဘူးလားသို့တော့ရှေ့မှာယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြမှုတွေကိုမမြင်နိုင်ကာလပါလို့ငါဆိုတာပေးပါမလားဟန္တာဒိဋ္ဌိမသိရင်ဘဝတဏှာရှိသေးအောင်မဲဘဝတဏှာရှိရင်ကာမတဏှာကလည်းနေမလားဟင်သေမလားဒီနာပါကိုနဲ့ကောဟင်သေမမလားမသေဘူးဟိုကတော့ခပြုံးပြုံးပဲဟင် အဲတဏှာကတော့ခပ်ပြုတ်ပြုတ်ထင်တယ်ဟင်အဲမလို့ချင်းနဲ့ညာရင့်တာမလားရင့်တာမလားဟင်မင်းတန်လေးဦးထင်တယ်မတန်နဲ့အတွက်အဲ့ဒီနေရာကြမှာနာမတစ်ဖယ်လက်နဲ့ကိုထုတ်သုံးတော့ဒါနောက်ဆုံးလက်နဲ့ပဲဟင်ဟင်ဒါနောက်ဆုံးလက်နဲ့ထင်တယ်ခုနကရှုခွနာမစိတ်ကဝရိယပါရမီကြောင့်တဲ့နေပြီထင်တယ်တဲ့နေတဲ့နေရာကိုဖြစ်ပျက်ကိုရှုတော်မြင်အောင်ဟင်ယုံနာနှစ်ပါးရဲ့လုံးလုံးပုံလေးဖြစ်ပျက်ကိုမြင်အောင်ရှု ရှုဝရိယကနောက်ကလည်းရမယ်ပညာကရှိကဝင်ပဲလို့နေတယ်ထွက်ပဲလို့နေတယ်ဟုတ်ကလားကိုရှုလို့တဲ့ရှုွက်တဲ့ကဖြစ်ပျက်ကိုရှုတော့ဟင်အဲ့ဒီမှာရှုတဲ့ကာလကြာမှာအဲငါဆိုတာဟင်ယုံနာနှစ်ပါးရဲ့ဖြစ်မှုပြက်မှုကိုမြင်သွားရင်ငါရှိသေးသလားဟင်ငါပေါ်ပါဦးမလားငါမရှိရင် तू ပေါ်ဦးမလားငါနဲ့ तू မပေါ်လို့ရှိရင်ငါပိုင်တယ်ဆိုတဲ့ဒိဋ္ဌိရောပေါ်ဦးမလားတဏမာနဒိဋ္ဌိဒီမှာအဲ အကုန်မသေးတော့လည်းပဲအပိုးတော်ကျိုးသွားလိမ့်မယ်ထင်တယ်ဟင်ပညာပါရမီရဲ့အစလေဟုတ်ကလားဟင်နောက်ဆုံးလက်နဲ့ကြိုင်တော့ तू ခံနိုင်သေးလားဟင်အဲ့ဒီကြိုင်တော့ငါတစ်ချက်တော့ပြုတ်သွားလိမ့်မယ်ထင်တယ်ဟုတ်ကလားဟင်တမာဒိဋ္ဌိမဖြစ်တော့လည်းပဲမိစ္ဆာဒိဋ္ဌိကတော့လွတ်သွားလိမ့်မယ်ထင်တယ်ဟင်ဟင် တမာဒိဋ္ဌိကတော့သောတာပန်ကျမှငါအကုန်လုံးပြုတ်မှာမဟုတ်လားဟင်ဒီနေရာမှာနာမရူပပရိသေရညာဆိုလို့ရှိရင်တော့အတ္တဒိဋ္ဌိတော့ပြုတ်သွားပြီဟင်နာယူတစ်ပါးကိုပိုင်ပိုင်ခြားခြားမြင်နိုင်တဲ့ပညာကိုတွေ့ပါရင်လေအင်းအဲ့ဒီကနေမှပညာဝင်ကမက်ပညာဖူပညာတိဒီလက်နဲ့ကြီးနဲ့ကိုနိဗ္ဗာန်ရောက်တဲ့စီစီတက်ရမှာနေတယ်ဟင်တမက်မှာကောတမက်ကြရင်ကောအင်းဒီတဏှာကောင်သေးပြီလားတို့ယူသားဒုတိယမဲ့နဲ့ဟင်ဒုတိယမဲ့နဲ့တို့ယူသားလို့ရှိရင်ကောဒီတဏှာကောင်သေးပြီလားသေးသေးဘူးတတိယမဲ့နဲ့ကြိုးကြိုးစားပညာလည်းနဲ့ကြတော့လေ တတိယမဲကြရင်တော့ကာမရာဂနဲ့ပြာပါရတော့သွားလိမ့်မယ်ရှင်လေဟင်ဟုတ်ကလားကာမရာဂနဲ့ပြာပါရဆိုတဲ့လောဘဒေါသအဲနှစ်ခုကတော့သွားလိမ့်မယ်ထင်တယ်။သို့တော့ဘဝတဏှာတော့ကြံနေဥမယ်ထင်တယ်။တတုထမဲ့နဲ့အဲ့ဒီမှာပညာလက်နဲ့သုံးချလိုက်တဲ့ကာလကျတော့ဘဝတဏှာရောဟင်မာနတွေရောအဝိဇ္ဇာတွေရောအေးပညာပါရမီကြမှာနောက်ဆုံးတာကုန်ပါပဲ။ဟင်ဒါပါရမီဖယ်ကျက်သွားဖို့တောက်သုံးမလား။ ဟင်ပါရမီထဲကျသုံးပါပါဟင်ဒီတိုင်းဖြည့်ရမှာနော်အဲ့တော့ဒါနကစပြီးဖြည့်တဲ့ပါရမီတွေဟာခုနကမလိုချင်အောင်ဖြည့်ကျင်တာမဟုတ်လားဟုတ်ကလားအဲ့တော့ဒါနကိုပြုတဲ့တို့တရားဓမ္မတွေဟာဒါနကိုဒါနပြုရုံကတော့ဒါနအကျိုးရနေပြီဟုတ်ကလားဒီပုံကပါရမီပါရအောင်ညာရှင်ရမယ်ဟုတ်ကလားညာရှင်လို့ရှင်အာအသွဲမကုံသေးလို့တန်ត្រာတွင်လေရင်လည်းဒါနရဲ့အကျိုးခံစားရမယ်ဟင် အသွင်းမရှိတဲ့ပုဂ္ဂိုလ်ဒီဒါနမှာဟောဒါနဝိတ္တုတိမဖြစ်နိုင်ဘူးလားဖြစ်ပါဘူးဒီပေါ်မှာငါသွဲမရှိလို့ရှိရင်အယူလွဲတဲ့ခုနကအဲတို့အောက်တန်းသားဘဝကိုရောက်နိုင်ပါဦးမလားအေးပါရမီညာလေးနဲ့ရင် ယူသွားမှဒီဒါနမှလည်းသင်ကျတဲ့ဒါနဖြစ်ပြီးတော့ထက်တန်းသားဘဝနဲ့လဲရမယ်ဟင်ဒီဘုံကမလိုချင်တဲ့ညာနေချင်းလာလာလို့ရှိရင်ဘယ်ဘဝရောက်လို့ဒီဒါနကတထေးကြီးပဲဖြစ်ဖြစ်ဘယင်ကြီးပဲဖြစ်ဖြစ်သူ့မှာမာနရှိပါအောင်မလားဒီဘုံမှာတတ်မဲ့မှုရှိပါအောင်မလားအကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့ဟာဒီအကျိုးတရားအကြောင်းတရားကြောင့်ဖြစ်ပေါ်တဲ့အကျိုးဒီအကြောင်းရလို့ရှိရင်အကျိုးလည်းပြလိမ့်မယ်ဟုတ်ကဲ့အဲ့တော့သူဝင်ခြင်းလို့ဝင်တဲ့ဟာသူပြက်ခြင်းပြက်လိမ့်မယ်တုံ့ဟုတ်ပါအောင်မလားဟင်လောကရာငေါမခံနိုင်ဘူးလားအေးဒါကြောင့်မို့ပညာပါရမီဖြစ် ဟင်ဒီပါရမီဒါနကနေပညာရှိဒီလိုသွားရတာနော်ဟင်အဲ့တော့ဒီပါရမီဒီအင်းပြည့်စုံပါလဲကောင်းတန်တရာလဲကောင်းနိဗ္ဗာန်ရောက်ကြောင်းဆိုတဲ့ကောင်းကြီးကြီးသုံးချက်နဲ့မညီပေဘူးလားနိဗ္ဗာန်ရောက်ဖို့တခုတည်းလားမဟုတ်ဘူးနော်ဟင်ဒီလောက်ထိကောင်းတာတင်တယ်ဟင်ဟင်ကောင်းကြီးကြီးသုံးချက်နဲ့ညီတယ်တင်တယ်ဟင်ခင်ညီတော့ညီပါရဲ့အဲ့ဒါကိုကဲပဲနဲ့တော့တို့အဲ့ဒီလက်လက်ကြီးဆယ်မျိုးတွေကတို့တခါကြီးကဘယ်လက်လက်ကြီးထုတ်တော့မလဲတို့ဟင်ဟင်စဉ်းစားတော့မှာ သင်ကြိုးစားတော့မလားသင်ဘယ်နဲ့နဲ့ကိုထုတ်တုံးကြတော့ဟမ်မိဘံကိုသွားကြမှာတော့လူတိုင်းပြောတယ်ထင်တယ်။အင်းပြောဘူးလားဗျ။ခုနကဩကာသကိုယ်တော်ကတော့ပါတယ်ထင်တယ်။ဟင်စိတ်ပါလို့ဆိုတာလား။ဟင်ဟင်စိတ်ပါလို့ဆိုတာလား။ဟင်သူဆိုနေကြမို့ဆိုတာလား။ဟင်ဟင်မိဘံကပါလို့ဆိုတယ်ထင်တယ်။ပါလို့ဆိုတော့ဒီဥစ္စာလို့ဖြစ်လာတယ်။ဟုတ်ကလား။ဟင်ကိုချင်းပါလို့ဆိုတယ်ထင်တယ်။ဟင်ကိုချင်းပါလို့ဆိုတာထင်တယ်။ဟင်စိတ်ပါလို့ဟုတ်မှမဖြစ်ပါဘူး။ဟင်ဟင် စိတ်ပါလို့ဆိုတယ်ဆိုရင်ခုနကအဲတို့အဲဆယ်ချက်မှာအဲတိက္ကသလောက်ရလိမ့်မယ်နော်ဟုတ်ကလားအခုဘယ်ထိလောက်ပြီးပြီတော့တိက္ကနဲ့30မှာဘယ်နေရာရောက်သွားကြတော့ခုဟင်ဟင်တဏှာရင်ငူလာမလုပ်ဖြစ်ဘူး။တိတ်ကိုမရောက်သေးဘူးလား။ဟင်တိတ်ကိုမရောက်သေးဘူးလား။ကြာစင်းလာတော့တိတ်ကိုမရောက်နိုင်အောင်ဖြစ်နေတာ။ဟင်ဘယ်တော့ရောက်မှာတော့လားဒီတိတ်ကို။ဟင်ဟင်သူရောက်ဖို့ရောက်နိုင်အောင်ခုလာဒီနာရီတွေပါလေဆရာဆက်ပြီးတော့လေ ရောက်အောင်ကျူးလာပါမယ်ဗျာအင်းဘယ်တော့ကျူးလာမှာလဲဟင်ခုစကျူးလာနေပါဟုတ်ကလားအင်းစမ်းကြည့်အောင်စမ်းကြည့်အောင်လေလို့ဆိုဟင်အဲအခုစမ်းကြည့်ရပါမလားတော့မရသေးဘူးဟုတ်ကလားအဲဘယ်နဲ့ကြာတော့ဖြစ်တယ်အဲအေးပါရမီကိုဒီလိုသဘောပေါက်ရမယ်နော်ပါရမီဖြည့်တယ်ဖြည့်တယ်ဆိုတာဒီလိုဖြည့်ကျင်သွားမှလားဒါဘုရားသာသနာတွင်မှာရမယ်ပါရမီရိုးရိုးဒါနကတော့ဖြင့်သာသနာတွင်မှာဖြစ်ပြီသာသနာမှာပါမှာဖြစ်ပြီရှိပါတယ်ဟင်ဟုတ်ကလား မိမိစေတနာလျောက်ပေးတာကမ်းတာတွေကတော့လေစေတနာလျောက်ပေးတဲ့ကမ်းတဲ့အတွက်အကျိုးပေးတွေကောသာသနာတွင်းမှာဖြစ်စီသာသနာဘာမှာဖြစ်စီဒီသံဃာတွင်းမှာလဲတာတွေကတော့ကျိုးပေးမြပေးနေကြတာပဲမဟုတ်လားအဲ့ဒါနာပြုလို့ဒါနာရှိတာပဲဟုတ်ကလားအဲ့တော့တို့တရားဓမ္မကြီးများဒါနာပြုလို့ကောင်းတာလုပ်လို့ကောင်းကျိုးရတာဒါမမြပေးဘူးနော်အရင်မှရှိသေးတယ်ဟင်မကောင်းတာလုပ်လို့မကောင်းတာခံရရင်တော့ရှုံးသလားရှုံးနေဦးထင်တယ်စလုပ်ကြရမကောင်းတာလုပ်တဲ့ဟုတ်တာ ဟင်ရတော့ကောမကောင်းကျိုးခံရတာသူလည်းရင်းမယ်ရှိသေးတယ်ဟင်ကောင်းတာလို့လို့ကောင်းကျိုးခံစားရတာကောသူနဲ့အရေးမရှိသေးတယ်နော်ကောင်းတာလို့လို့ကောင်းကျိုးခံစားပြီးတဲ့ပြင်ကောင်းတဲ့ဘောကကြောအောင်ကျူးစားရမယ်ဒီတက်မှမြတ်မယ်ထင်တယ်ဟင်ဟုတ်ပါမလားဟင်အခုတို့တကာညာဘက်နဲ့တော့အရင်လားအရင်နဲ့လားရှုံများနေသလားဟင်ကောင်းတာလို့လို့မကောင်းကျိုးဖြစ်လာရင်တော့ရှုံနေမယ်ထင်တယ်ဟင်ဟင်ဟုတ်ကလား အလှလိုရင်းနဲ့နာကြံဖြစ်နေရင်လေဟင်ဟုတ်ကလားဟင်ဟင်အကလေးလေးတွေကစားတာတောက်တာမတရားလို့လိုက်ဆူရတာနဲ့ပြောကဆူရတာနဲ့ဟုတ်လားဟင်မပါဘူးလားအဲအဲ့လိုသူမြတ်လားအရင်အရင်လားအမြလားအရှုံးလားဟုတ်ကလားဟင်အရှုံးတော့ရောက်နေလားအဲတစ်မှာတော့လာရင်ဖြစ်သေးဘူးထင်တယ်တစ်နေတယ်ထင်တယ်ဒီမှာကိုဟင်အေးအဲ့တော့ ကောင်းတာလို့လို့ကောင်းတာရရုံနဲ့တော့မြတ်သေးဘူးနော်အဲ့တော့ဖရာသားသမီးများပြီးပြီးအမြတ်ကိုသွားကြည့်မြတ်အောင်ကြိုးစားနော်ကောင်းတာလုပ်တဲ့အတွက်တန်တရာတွေမှာကောင်းကျိုးလည်းခံစားပါမဆုံးရှုံးပါဘူးဟုတ်ကလားသူလုပ်ထားတဲ့ဒါနပစ္စည်းဒီမဆုံးရှုံးပါဘူးဒါနရဲ့အကျိုးသက်မိမိတို့လုပ်တဲ့ဒါနအတိုင်းခံစားရပါလိမ့်မယ်ဟုတ်ကလားအဲ့ဒီခံစားပြီးတဲ့ပြင်ဒီခံစားတဲ့အပေါ်မှာအကွဲလားမရှိဘူးဆိုရင်မကောင်းဘူးလားဟင်ဟင် အဲ့ဒီညမှာဆွဲလမ်းမရှိမှဘဝပြတ်တဲ့တို့အဲဟွာရောက်မှာပေါ့မလိုချင်တဲ့ညာဟင်ဟင်ဟုတ်ကလားအဲ့မလိုချင်အောင်ကျင့်နေတာနော်ဟုတ်ကလားအဲ့မလိုချင်တဲ့စကားကိုခုပါရမီစကားကျင့်တဲ့နေရာမလိုချင်တဲ့စိတ်နဲ့ကျင့်မှရမယ်ထင်တယ်ဟင်လိုချင်တဲ့စိတ်နဲ့ကျင့်လို့ရပါမလားဟင်တို့ဒါနပြုတဲ့နေရာကောအဲလိုချင်တဲ့စိတ်နဲ့ပြုသလားမလိုချင်တဲ့စိတ်နဲ့ပြုနေကြသလားမလိုချင်တဲ့စိတ်ဟုတ်ပါမလားဟင်အဲအရင်ဘဝက အင်းမတူခဲ့လို့တဲ့ဒီဘဝဆင်းရဲတာတဲ့ဟင်ဒီဘဝလူမနောင်ဘဝချမ်းသာမှာတဲ့ဟင်အဲ့ဒါမလိုချင်လို့လူတာလားလိုချင်လို့လူတာလားအင်းရောက်ကြောလားနိဗ္ဗာန်ဟင်ဟင်ဟင်မရောက်နိုင်ပါဘူးဘာဖြစ်လို့တော့မပါဘူးဟုတ်ကလားအဝိဝိသစကံသွားရင်ဝိသခဏနဲ့သွားမှရောက်မှာပေါ့မလိုချင်တဲ့နေရာရောက်ချင်မလိုချင်တဲ့စိတ်နဲ့သွားမှရောက်မှာပေါ့ ဟင်မလိုချင်တဲ့နေရာလိုချင်တဲ့စိတ်နဲ့သွားလို့ရောက်ပါမလားဟင်ကြိုက်ကဆန်သွားမလို့ပြောပြီးအဲမိုးကောင်းဘက်ကိုမျက်နှာလဲထားလို့ရှိရင်အဲချီဥပဲပဲရောက်မလို့ဟင်မိုးကောင်းမရောက်မှထင်တယ်မိုးကောင်းမဲ့ချီဥရောက်လို့ရှိရင်ကြိုက်ကဆန်ဘက်ကတော့ကြိုးပေးပြီးသားဖြစ်နေလိမ့်မယ်နော်ဟုတ်ပါမလားကျွမ်းတော့မလန်းနဲ့တနန်းလာရင်ဖနှောင်းတစ်ခါပေါက်မိလိမ့်မယ်နော်ဟုတ်ကလားဟင်ဟင်ဟုတ်ပါမလားဟင်ဟုတ်ပါမလားလားဟင်တနန်းလာရင်ဖနှောင်းနဲ့တစ်ခါပေါက်မှကိုပြောတဲ့နေရာကိုမပေါက်ပေးဘူးလားဟင် ရှင်းကိုတဏှာသွားလိုက်လို့ရှိရင်တိုက်ခါနဲ့နီးသွားမလားဝေးသွားမလားနှစ်နှမ်းသွားရင်ဟောနှစ်နှမ်းဝေးအသုံးနှမ်းသွားရင်ဟောအေးလေအဲ့တော့သွားကျင်တာကတော့နိဗ္ဗာန်လို့ပြောတာပဲလောက်တာကလိုချင်တဲ့စိတ်နဲ့လုံတယ်လို့ကြရအောင်မလားဗျာမရအောင်ဟင်ဟင်ဒါနတစ်ခါပြုရင်ပြီးသွားမလားဝေးသွားမလားဝေးသွားဟင်နောက်တစ်ခါဒုတိယတစ်ချိန်ဒါနပြုရင်ဟောဝေးသွားဟုတ်ကလားဟင်ဟုတ်ကလားဟုတ်ပါဘူးနင်သွားတာကတဲ့တဲ့မှာမသွားပဲဖနှောင့်ကြောင်းညာနေသွားတဲ့ဥစ္စာဘယ်ကိုပြောတဲ့နေရာရောက်လိမ့်မလို့ ဟင်ဟုတ်ပါမလားဗျဟုတ်ပါပြီအေးဒါနာပြုတဲ့နေရာသဘောပေါက်ကြပါစေခရာသာသမီများပြီပြီလေဟုတ်ကလားသာသနာတွင်နဲ့ဂျုံတဲ့ကာလပါရမီကိုရောက်အောင်ယူကြပါဒါနနဲ့မတင်းတင်ကြပါနဲ့ဒီနေ့နိဗ္ဗာန်တို့ဝင်စားလိုကြတဲ့ဘောဓိလောင်းနေရာများဖြစ်ကြတယ်အဘဘုရားရှင်နဲ့တကွအရိယာအသာသာတို့သည်မိမိကိုယ်၌အမြဲဆွဲကားလျက်ရှိသော ငါကောင်းဟူ၍၎င်းငါဥစ္စာဟူ၍၎င်းဒိဋ္ဌိတဏှာတို့ကိုပယ်တ၍ခန္ဓာ၅ပါးယုံနာ၅ပါးတို့ကိုဖြစ်ပြနေတဲ့ဖြစ်ပြပေါ်မှာဒလသရှုမှတ်လျက်ငါကောင်းငါဥစ္စာဆိုတဲ့ဒိဋ္ဌိတဏှာကိုတတိတကာလားထိုအဲဒိဋ္ဌိတဏှာကိုတတ်တဲ့နေရာမှာလည်းပဲအသင်းပင်ဒါနနဲ့မတိပိလပိလနဲ့မတိနိခမသတိအားဖြင့်ပါရမီ၁၀ကျက်ဖြင့်တရပုံတို့ကို နာကြကြရသောတတ္တမသဝနာကုတုကံစေရနာကြောင့်ဤနေ့ဤရဲ့ဤချေဤကာမသ၍မိမိတို့ရဲ့ကိုယ်၌မိမိတို့ရဲ့စိတ်၌အမြဲဆွဲလန်းလျက်ရှိသောငါကောင်ဆိုသောအဆွဲလန်းငါဥစ္စာဟူသောအဆွဲလန်းအဲ့ဒိဋ္ဌိတနာတို့ကိုတတိဖြင့်အတိဖြင့်ထိတိမိမိပေတနိုင်ပြီးတကားလားဆယ်ကျဲသောလက်နဲ့တို့တွင်တစ်ချက်တစ်ချက်ဖြင့် အဲအစဉ်စဉ်ညင်းတဲ့မြင့်အောင်အဲတဏှာဒိဋ္ဌိတို့ကိုတတ်နိုင်ပြီးတကားလားဝိပဿနာညာညင့်တာယာမသည်ဘာဝနာမယညာတို့ကူပြောင်း၍၎င်းဘာဝနာမယညာညင့်တာယာမသည်မဲ့ညာဘုံညာတို့ကူပြောင်း၍၎င်းတဆင်းနဲ့တဆင်းမြင့်တဲ့မြင့်အောင်ကျင့်ဆောင်ကြိုးစားပွားများနိုင်ကြပြီတရားပိစီကဗုဒ္ဓယဟနာတို့သာပညာဖြစ်သောနိဗ္ဗာန်တို့ ရောက်ရာရောက်ကြောင်းဖြစ်သောဘောဓိ၅မျိုးတို့တွင် မိမိနှစ်တဲ့သောဘောဓိစုဖြင့်နိဗ္ဗာန်သို့ဝင်စားနိုင်ကြပါသည်အာသုအာသုအာသု